မနေ့ကသမုဒိယသစ္စာသမုဒိယသစ္စာအထိပြီးပါပြီเนาะသစ္စာ၄ပါးဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဲ့ဒီ၄ပါးထဲမှာရှေ့နှစ်ခုဖြစ်တဲ့ဒုက္ခသစ္စာနဲ့သမုဒိယသစ္စာကတော့ဒါတန်ត្រာထဲမှာလဲနေတဲ့လူတွေအမြဲတမ်းတွေ့နေရမဲ့သစ္စာဆိုတော့သူ့ကို ဝတ္တသစ္စာခေါ်တယ်ဝဆင်းရဲဆိုတဲ့အထက်မှာအကျုံးဝင်တဲ့သစ္စာပေါ့နော်နိရောဓသစ္စာနဲ့မကသစ္စာကတော့ဝိဝတ္တသစ္စာဝိုကင်းတဲ့သစ္စာပေါ့မောချဝိုကင်းတာကတော့နိရောဓဆိုတဲ့နိဗ္ဗာန်လို့ခေါ်တဲ့သစ္စာပေါ့အဲ့တော့မကသစ္စာလည်းအဲ့ဒီနိရောဓဆိုတဲ့ဝိုကင်းရာကိုဆက်ရောက်ကြောင်းဖြစ်လို့သူလည်းဝိဝတ္တဝိုကင်းခြင်းနဲ့ဆိုင်တဲ့သစ္စာပဲ အဲ့တော့သစ္စာလေးပါးကိုတပြိုင်နက်သိတယ်ဆိုပေမဲ့တကယ်တမ်းပုထုဇဉ်တို့အနေနဲ့တော့ဝိတ္တသစ္စာကိုပဲသေသေးချာချာသဘောပေါက်မှာဝိဝိတ္တသစ္စာကတော့မှန်းဆပြီးတော့သိရတယ်ဒါမှမဟုတ်ဝိပဿနာတရားအားထုတ်နေလို့ဝိပဿနာဉာဏ်ဖြစ်လာပြီဆိုလို့ရှိရင်တော့တည်ငါအားဖြင့်တော့ဝိဝတ္တဖြစ်နေတာပေါ့နော်ဒါကိုယ်တိုင်အားထုတ်ကြည့်ရင်သဘောပေါက်မှာပါအခုနိရောဓသစ္စာတဲ့ ဒါသစ္စာတစ်ခုချင်းတစ်ခုချင်းမှာသုံးလွှာသုံးလွှာရှိတာပေါ့ပထမအဆင့်ကသစ္စာဟာကိုသိရမယ်အဲ့ဒါသိတဲ့ဉာဏ်ကိုသစ္စာဉာဏ်လို့ခေါ်တာပေါ့နော်ဒါဟာဒီသစ္စာအမှန်ပဲလို့သိတဲ့ဉာဏ်နောက်ဒုတိယဆင့်ကအဲ့ဒီသစ္စာနဲ့ပတ်သက်လို့ကိုကဘယ်လိုသဘောထားရမလဲကိုရိုးရမယ်အလုပ်ကိုဆောင်ရမယ်တာဝန်အဲ့ဒါကိုဘာလို့ခေါ်လဲဆိုတော့ ကိစ္စညာခေါ်တယ်ကိစ္စဆိုတာအလုတ်ပဲတာဝန်ပဲပြီးရင်တော့အဲ့ဒီတာဝန်ခြေပွန်သွားပြီးပြည့်ပြည့်စုံသွားပြီဆိုရင်အဲ့ဒါကတညာဒါနဲ့ပတ်သက်လို့ကိုယ်တာဝန်ခြေပြီးဒါမဟုတ်ကိုယ်တဏ္ဍာမှာပြည့်စုံပြီလို့အဲ့လိုသိတဲ့ညာအဲ့တော့နိရောဓသစ္စာနဲ့ပတ်သက်လို့တော့ပထမဆုံးသစ္စာညာကဣတံခောပန္နဘိက္ခွေ ဣဒံခောပါဏဣဒံခောပါဏဆိုတာအရင်ပြောခဲ့ပြီးသားတွေကိုပြန်ညွှန်းတာနော်ဣဒံခောပါဏဆိုတာစောစောကတစ်ခုချင်းသစ္စာတစ်ခုချင်းစီတုံးကဣဒံခောပါဏဘိကွေဒုက္ခနိရောဓံအရိယသစ္စာပါတော့ယောတတ္တယေဝတဏှာယအတ္တေတဝိရာကနိရောဓောပြင်းစာကောပရိနိတေကောမௌဒိအနာလျောဘာပြောတာဆိုရင်တတ္တယေဝတဏှာယအဲ့ဒီ တွေ့တာတတ်မဲ့တဲ့တဏှာ၃မျိုးအဲအဲ့လောက်တော့လဲသိသွားမှာပါနော်ကာမတဏှာဘဝတဏှာဝိဘဝတဏှာအဲအဲ့ဒီ၃မျိုးတို့ရဲ့အတေတဝိရာကဏီတော်တော်အကျွင်းကြံမရှိချုပ်ငိမ့်သွားတဲ့သဘောဟာနိရောဓသစ္စာပဲအဲဆိုတော့အကျွင်းကြံမရှိချုပ်ငိမ့်နေဆိုတဲ့စကားလုံးကအာရတမဲ့အာရတဖို့ယဟန္တာအဆင့်ကိုရောက်တဲ့အဆင့်ကိုပြောတာ နော်အဲ့တော့တဏှာခြုံငိမ့်ပုံကလည်းမက်က၄စင်ရှိတော့ခြုံငိမ့်ပုံလည်း၄စင်၄လွာရှိတယ်လို့ပြောရမှာပဲဒါကြိုးပြီးတော့ဒါအရင်တရားနာထားတဲ့အတွေ့အကြုံရှိတဲ့တရားဓမ္မတွေဆိုတော့ဒီယောဂီပုဂ္ဂိုလ်တွေအတွက်တော့မွေးဘူးပထမသောတာပတ္တိမဲ့အစစ်မှာကိလေသာတွေကအမြင့်ပြဖြုတ်ပြနေတာကဒိဋ္ဌိနဲ့ဝိသေကိစ္စပဲရှိတယ်တဏှာကမဖြုတ်နိုင်ဘူး အဲ့ဒီမှာတဏှာကိုဘာဖျောက်တယ်ဆိုတော့အပယ်မျိုးစီဖြစ်လောက်တဲ့တဏှာဆိုးကိုဖျောက်ပြတယ်နော်အပါယကမဏိယဖြစ်သောတဏှာကတော့သောတာပတိပင်မှာငြိမ့်တယ်ဒါကြောင့်သောတာပန်ပုဂ္ဂိုလ်မှာအပယ်ရောက်ကြောင်းတဏှာတနည်းအားဖြင့်တဏှာလောဘနဲ့ပတ်သက်လို့အပယ်ရောက်ကြောင်းလို့ပြောနိုင်တယ်ဒုစရိုက်မြောက်မြောက်ဝိတိတ်ကမှာကျွလူမှုတွေမရှိတော့ဘူးအဲ့တော့ ဒုစရိုက်ကျွလွန်နဲ့အဆင့်အလွှာကိုသောတပတ္တိမက်ကရှင်းပြနေတာပေါ့တတ္တယဝတနာယဒုတနာအပယ်ငြိမ့်နဲ့အဆင့်အထိချုပ်ငြိမ့်တယ်အကျွဲ့မဲ့တော့မဟုတ်သေးဘူးတက္ကရကမိမဲ့ရောက်တဲ့ခါကျတော့အကျံစာကာမတဏှာတွေကိုချုပ်တယ်လို့ပြောတယ်အကျံစာတဏှာဆိုတာတော့အိမ်တော်ပြုခြင်းလို့ပါလို့ဟာမျိုးတွေရှိမှာပဲ တက္ကရာကံပုဂ္ဂိုလ်ရောက်တဲ့အခါမှာအိမ်တော်ပြုတာတွေပါလေမရှိဘူးလို့ထင်တယ်ဒီကနာဖိန်တစ်ထည့်ရဲ့သမီးတယောက်ဟာတက္ကရာကံနပြိုကြီးဖြစ်နေနေတော့တာပဲနောက်ဆုံးနာဖိန်တစ်ထည့်တဲ့စောပြီးတော့သူကသေတာပါပဲတေကန်လေးရောက်တော့တစ်ထည့်ကြီးကလာတဲ့ခါကျတော့တစ်ထည့်ကြီးကိုငတ်မောင်လေးကြိုးစားလို့အဲ့လိုပြောရတာတစ်ထည့်ကြီးဟာဟာငါသမီးသောတာပန်အရိယာဖြစ်ပြီလို့ထင်းနေတာ တငယ်များပြန်နေသလားပဲဆိုပြီးတော့သူ့စိတ်ထဲမှာထင်သွားတာဘာလို့လဲသောတာပန်အစဉ်ကတက္ကရာကအစဉ်ရဲ့စိတ်တက်ကိုလည်းမသိနိုင်ဘူးเนาะရှေးရဆရာတော်တွေလည်းပြောတာပဲအောက်အောက်အရိယာတို့ဟာအထက်အထက်အရိယာတို့ရဲ့စိတ်ဓာတ်ဉာဏ်အစဉ်တန်းကိုတိတိကျမသိဘူးပေါ့အဲ့ဒါနဲ့ဆရာတော်တွေကိုရှောက်တဲ့ခါမှာဆရာတော်တွေကမဟုတ်ဘူးအရိယာအစဉ်နဲ့တွက်လိုက်လို့ရှိရင်အနာဘိန်ကသောတာပန်အစဉ် သူသမီးကဘာလို့တကတကအဆင့်ဆိုတော့ငဲနေတာအဲဒါကြောင့်သမီးကအဖေကိုဘာလဲလို့ငတ်မောင်လေးစူးစမ်းအောင်လို့သူတို့ပြောခဲ့တာပေါ့နော်အဲအဲ့တော့တကရကအဆင့်ရောက်လို့ရှိရင်တဏှာအကြံစားကြီးတွေကိုပယ်ပြစ်တယ်တဏှာကြမ်းသားဆိုတော့အိမ်အောင်ပြုခြင်းလို့ပါလို့ကိစ္စကြီးသောတာပန်မှာတော့အိမ်အောင်ကပြုသေးတယ်ဗျာမနေ့ကဦးဇင်းတို့ဒီမောင်းကထွက်တော်တာပါပဲတပည့်ဟောင်းလူတွေပဲတကုံးက သူကလှမ်းမိတာဒီတရားနာနေရင်ကနေပြီးတော့သူကဘာပြောလဲဆိုတော့သောတာပန်ဟာလူပြေကိုပြန်ပြီးတော့လူဖြစ်နိုင်သလားတဲ့တစ်ကနှစ်ကသောတာပန်ပုဂ္ဂိုလ်ဟာသီလမြဲသလားမမြဲသေးဘူးလားတဲ့ဘာလို့လဲဆိုတော့ဝိသကာအကြောင်းမှကြီးကဖះအကြောင်းကိုသီလသွားယူတယ်လို့ပြောလို့တဲ့သူအဓိကကတော့အဲ့ဒါမေးတာပါပဲเนาะအဲ့ဒါဥစ္စာတို့ဘောရပါတော်ကြီးလေ ယခုရောနေတာကသီလနဲ့ဥပုံတွေကို ရောနေတာဗျသီလဆိုတာအလုံးစောက်တည်ထားတဲ့ဒီ၅ပါးသီလကသီလပဲ၈ပါးသီလကိုလည်းပဲ၈ပါးသီလဥပုသ်စရာတွေပါဆိုကဲသီလယူကြဆိုဗျာလို့ပြောတော့၈ပါးသီလကိုသီလလို့ထင်တာ၈ပါးသီလကသီလမဟုတ်ဘူးသီလတက်ပို့ပြီးတော့တစ်စစ်မြင်တယ်ဥပောတထခေါ်တယ်ဥပောတထဥပဝတထပေါ့ကောင်းမြတ်တဲ့အာယုံတစ်ခုအပေါ်မှာပဲစိတ်က ကက်ရောက်ပြီးတော့နေတာအဲ့တော့ဝိသနာဝိသခာအကြောင်းမှကြီးဟာသောတာပန်ဖြစ်တာရင်သီလမြဲတယ်ငါးပါးသီလကိုမကြိုးဖောက်တော့ဘူးဘာလို့လဲဒုစရိုက်ကျူးလွန်ကြောင်းဖြစ်တဲ့ကိလေသာတွေကိုသူကတတ်ထပ်ပြီးပြီနော်သီလရာမြဲတာဥပုပ်ကမမြဲဘူးဥပုပ်သာရှိမယ်ဆိုလို့ရှိရင်အိမ်အောင်ပြုလို့မရဘူးလဝိတကဟာ9နှစ်သမီးလောက်ကသောတာပန်ဖြစ်တယ်16နှစ်သမီးဖြစ်တော့အိမ်အောင်ပြုတာပဲအိမ်အောင်ပြုသေးဖြင့် ဥပုပ်မြဲပြီလို့ပြောလို့မရဘူးမမြဲလည်းမမြဲနိုင်ပါဘူးเนาะဘာလို့လဲဆိုဥပုပ်ဆောက်တည်မယ်ဆိုရင်အယမစရိယာအရာအင်တာဗျူးရင်းကိစ္စကိုရှောင်းကိုရှောင်းမှာမရှောင်းဘူးဥပုပ်မမြဲပါဘူးလို့အဲ့တော့ဝိသခါကဖះအကြောင်းကိုသွားပြီးတော့သီလယူလို့တယ်သူကအဲ့လိုပြောတာသီလယူတာမဟုတ်ဘူးဘာလို့ထားတော့ဥပုပ်သွားဆောင်တာသီလယူတာနဲ့ဥပုပ်ဆောင်တာဥသတို့ဗမာပြည်မှာရောနေတယ် သီလယူထားတဲ့ပုဂ္ဂိုလ်ကလည်းဒီလိုပဲအဲ့ဒီသတ်မှတ်ထားတဲ့မကျူးလွန်လို့ရှိရင်သီလမြဲနေတာပဲလို့ထင်သလိုဥပုသ်ဆောင်တဲ့ပုဂ္ဂိုလ်ကလည်းထမင်းမစားရင်အဲ့ဥပုသ်မြဲတယ်လို့ပဲထင်တာထမင်းမစားတဲ့အလုပ်ကိုလုပ်နေတဲ့သဘောရှိတယ်ဗမာပြည်မှာဥပုသ်ဆောင်တဲ့လူကအတော်ကြီးကိုရှားပါတယ်ဥပဝတ္တဆိုတာအဲ့ဒီအင်္ဂုတ္တမှာဒီဝိသခာကျောင်းမှာကြီးကျောင်းဥပုသ်ဆောင်လာတာကိုအကြောင်းပြုပြီးတော့ပဲ ဘုရားဟောတာရှိပါတယ်အလုံးကြောက်တာပဲဥပုပ်မှာနွားကြောင်သားဥပုပ်တို့ပါတော့နိဂန္ဓဥပုပ်တို့အရိယာဥပုပ်တို့အဓိကအားဖြင့်တော့ဘုရားဘာသာရေးဆောင်အရိယာဥပုပ်ဆိုတာကယဟန္တာတို့ရဲ့ဂုံကိုအာယုံပြုပြီးတော့သူတို့နဲ့ထပ်တူနေနိုင်သမျှနေကြည့်တာဆိုတာယဟန္တာတွေဟာသူ့သက်တာရှင်မှာရှောင်ကျင်နေဆိုရင်အဲ့ဒီရိုးရိုးတိတာစသည်တဲ့လူက သူ့သက်သက်ရှိမှရှောင်ကျင်ယုံနဲ့ပြီးတယ်ဥပုပ်ဖြစ်နေဆောက်တည်ပြီဆိုရင်ဉာဏ်နာပုဂ္ဂိုလ်တို့လည်းဒီသူ့သက်သက်မှုကိုတသက်လုံးစောင့်ထိန်သွားလို့ငါတို့လည်းဒီနေ့တနေ့တော့ဖြင့်ဉာဏ်နာတို့ရဲ့ဒီလိုစောင့်ထိန်နေတဲ့ဂုံကိုအာယုံပြုပြီးတော့သူတို့နေနီးလေးနဲ့နေကြည့်မယ်လို့ဒီလိုအာယုံပြုပြီးတော့စောင့်တည်ရတာဥပဝထရကနော်ဒီလိုအာယုံပြုပြီးတော့စောင့်တည်ရတာဆိုတော့နားလည်လာပဲဉာဏ်နာတို့ နေနီးလေးကိုအာရုံပြုစောင့်ကြည့်တာဖြစ်တဲ့အတွက်ဟိုเจ้าဒီเจ้าတွေရဟန်းလာတော့ကပြောမှာမဟုတ်ဘူးဟိုလုတ်ဒီလုတ်တွေလည်းလုတ်မှာမဟုတ်ဘူးအိမ်မှုကိစ္စတွေစီးပွားရေးကိစ္စတွေလူမှုရေးကိစ္စတွေကိုအကုန်လုံးရပ်ဆိုင်ပြီးတော့ရဟန္တာတွေရဲ့နေနီးလေးနဲ့နေကြည့်မယ်လို့အဲ့လိုရဟန္တာတွေရဲ့ဂုံကိုအာယုံပြုတ်ပြီးတော့တနေရာရာမှာတနေရာရာကတော့ကြောင်းကံဖျားမှာရလို့မဟုတ်ဘူးကိုယ့်အိမ်မှာဆိုရင်လည်းပဲအဲ့ဒီလိုဖျားကန်းလို့ပါလို့တနေရာလေးမှာပါပဲ ဘယ်နေရာနေနေအရေးကြီးဆုံးကတော့လူမှုကိစ္စတွေကိုစိတ်ကိုမဝင်စားရဘူးအဲ့လိုနေရင်ဥပုပ်ဖြစ်တယ်အဲ့လိုမနေရင်သိခါဘုတ်မကြိုးရင်သီလရတယ်လို့ပဲပြောမှာဥပုပ်ရတယ်လို့ပြောလို့မရဘူးเนาะအဲ့တော့အဲ့ဒီတိုင်းမှာပဲအာဒီနာဒါနကိုစောက်တည်တဲ့ခါလေသူများမခိုးရုံနဲ့မဟုတ်ဘူးရဟန္တာတို့ဟာဒီလိုသိခါဘုတ်ကိုထိမ့်သိမ့်ပြီးတော့တသက်လုံးနေသွားသလိုဒီနေ့လဲဒီနေ့တော့တို့အပြင်တို့လည်းပဲပေါ့ရဟန္တာတို့ နေနီးလေးနဲ့နေမယ်အဲ့လိုဂုံကိုအာယုံပြီးတော့ကတ်ရောက်နေတာအဓိကကတော့ယဟနာတို့ကို လေးစားကြည်ညိုတဲ့စိတ်နဲ့သူတို့နေနီးလေးတနေ့နေကြည့်တာသူတို့နေနီးလေးဆိုတာဘာလဲသူတို့နေနီးလေးဆိုတာဘာလဲဆိုတော့ဘုရားမစ္စမနီကေမှာဟောထားတယ်အဲ့ဒီပုဂ္ဂိုလ်ကြီးကစုမိလို့ရှိရင်တဏိပဋိဒါနာဘိက္ခွေ ဒွယံကရဏီယံသူတို့ကအလုပ်နှမျိုးပဲလုပ်တယ်တဲ့။ဘာလို့ဆိုဓမ္မိဝါကထာတရားဆွေးနွေးခြင်းကိုရင်လည်းလုပ်တယ်။အရိယဝါတုန်နိဘာဝတဲ့အရိယာတို့ကဲ့သို့တရားကိုနှလုံးသွင်းပြီးတော့စိတ်စိတ်လေးရင်နေတယ်။အဲ့ဒီမှာချက်တွက်ထားတွေပါတွေမပါဘူး။နိုင်ငံရေးအကြောင်းလည်းမပြောဘူး။ဖုံးလည်းမပုတ်ဘူး။အဲ့လိုနေမှပါလေ။ဥပ္ပဇောင်းတာ အဲ့လိုမဟုတ်ဘူးဆိုရင်ဒီဆောက်တည်ထားတဲ့သိက္ခာပုဒ်မကျိုးရင်ဓမ္မမစားရင်သီလမကျိုးဘူးလို့မထင်နဲ့ဓမ္မမစားတာနဲ့သီလမကျိုးတာနဲ့မဆိုင်ဘူးဘလွန်ပါအောင်နော်ယန္တာတို့ရဲ့ကောင်တစ်ခုခုကိုအာယုံပြစ်ပြီးအဲ့ဒီအာယုံပေါ်မှာကတ်ရောက်အဲ့ဒီပုဂ္ဂိုလ်အရှင်မြတ်တို့အမြတ်ဆုံးပုဂ္ဂိုလ်ယန္တာတို့ရဲ့နေနီးလေးနဲ့တနေ့တော့တို့နေကြည့်မယ်ဆိုတာကိုယ်ကလည်းစင်ကြအောင်စောက်တရားကြသလိုကိုအမြင့်ဆုံးရည်မှန်းချက်ဖြစ်တဲ့အာတော်ကုန်ခံ ရဟန္တာဖြစ်ရေးကိုလည်းပဲလေးစားအာရုံပြုဥတည်တဲ့သဘောရှိမှဘာဖြစ်လဲဥပုပ်ဖြစ်တာအဲ့တော့ဘာကြီးမှာဥပုပ်ဆောင်နေလို့ရှိလားလို့မေးရင်ဘယ်လိုပြောမရှိဘူးဗျာလုံးလုံးကိုမရှိဘူးအဲ့တော့ဒီကြည်တောင်ကတော့ဆရာတော်ကြီးတစ်ပါးတွေ့တယ်90ကျော်ပါပြီအေးကွာတဲ့ဥပုပ်ဆိုတာအဲ့လိုကက်ရောက်ဆောက်တည်ပြီးတော့နေတယ်လို့ပြောတာပဲတဲ့ကြောင်းဆိုတာလည်းအမှန်ကတော့ထိန်းကြောင်းกว่าတဲ့ ဒုစရိုက်ဟူသည်များကိုထိမ့်ပြီးတော့ကုသိုလ်စကြက်ထဲမှာဘုရားကုံတရားကုံအာယုံပြုရဖြစ်စေပေါ့ဒါမှမဟုတ်ကိုယ့်ကိုခန္ဓာကိုယ်အာယုံပြုတော့တရားရှုမှတ်ရဖြစ်စေဒီလိုနေရမှာလို့ပြောတာတဲ့အကုသိုလ်တွေကိုထိမ့်ပြီးတော့ကုသိုလ်တွေကိုကြောင်းမှာခုတော့မဟုတ်ဘူးဟေးတဲ့ကုသိုလ်တွေကိုထိမ့်ပြီးတော့အကုသိုလ်တွေကိုကြောင်းတာငါကြောင်းကအကုသိုလ်ဘေးမဲ့တော်ကြီးဖြစ်နေပြီတဲ့အရက်ထက်မပြောရဲတဲ့နိုင်ငံရေးကြောင်း ပက်ပက်ဆက်ဆက်ဆဲကျင်တာတွေကအကုန်လုံးကျောင်းဝိုင်းနဲ့ကြမှာဆဲတော့တာဗျာတဲ့အရာထဲမှာပြောင်းမရောင်းရတဲ့ချဲရတယ်ကျောင်းဝိုင်းနဲ့ကြတော့လွတ်လွတ်လပ်လပ်ရောင်းမြောင်တဲ့ဥပုသ္တရာတွေကလည်းဘာလို့ဆိုလွတ်လွတ်လပ်တွက်တာပဲတဲ့အဲ့တော့တို့ဘာဘာတွေလို့ပြောရမလဲဥပုသ္တရာတွေဟုတ်လားဆိုတော့မဟုတ်ဘူးအဲ့ဒီနေ့လေးမှာတကယ်ကိုဘုရားအဲ့ဒီမှာသေချာဟောပါတယ်ဝိကလဘောဓနာထမင်းမစားကုန်နေမဟုတ်ဘူးဒီ ဧကတနိကလို့ခေါ်တယ်မွန်းမတက်မိတာစားပြီးတော့မွန်းတက်ပြီးတဲ့နောက်အစားရှောင်တဲ့လူကိုရဟန္တာတို့ဟာတက်တက်လုံးလွတ်တယ်တို့လည်းပဲရဟန္တာတို့ရဲ့ဂုဏ်ကိုလေးစားပူဇော်တော်အဖြစ်ဒီနေ့တနေ့လေးတော့ရဟန္တာတို့ကဲသို့ပဲနေလွညတာစားခြင်းကိုရှောင်မယ်လို့အဲ့လိုစိတ်ကအာယုံကပ်ပြီးတော့ဟိုရှောင်မှဥပုပ်မော်ဘူးဆိုရင်တော့အစားမစားတဲ့အလုပ်လုပ်တာပဲအစားမစားတဲ့အလုပ်လုပ်လောက်နေဥပုပ် မဖြစ်ဘူးဘုရားကုံတရားကုံတန်ခါကုံကိုအာရုံပြုပြုရဖြစ်စေယန္နာတွေရဲ့နေပုံထိုင်ပုံကျေးဇူးကုံကိုအာရုံပြုရဖြစ်စေသူတို့နေနီးလေးနဲ့တို့တော့ဒီတနေ့လေးတော့နေမယ်လို့ဆိုပြီးတော့ကိုတိတ်ခါဖို့ဒီကိုဘာလို့မှာတော့အဲထိတ်ရမှာပေါ့အဲ့ဒါမှဘာဖြစ်တော့ဥပုပ်ဖြစ်တာပေါ့အဲ့တော့သောတာပန်လောင်းတဲ့ဥပုပ်မမြဲပါဘူးဘာတော့မြဲတော့ သီလတော့မြဲတယ်အဲ့ဒါဘာနဲ့ဘာနဲ့ကွဲရမလို့ဥပုံနဲ့သီလနဲ့ကွဲရမယ်အဲ့တော့ကြောင်းသွားတာဝိတ္တခါကြောင်းသွားတာသီလယူသွားတာမဟုတ်ဘူးဘာလို့သွားတော့ဥပုသ်ဆောင်သွားတာတကယ်ပဲဥပုသ်ဆောင်တာဘုရားကြောင့်ပါပဲနေပြီးတော့အဲဒီလိုဘုရားကုံတရားကုံအာယုံပြည့်ဖြစ်စီခုနရဟန္တာတို့ရဲ့ဂုံကတော့ဘုရားကအဲ့လိုဟောပြတာကိုအဲ့လိုရဟန္တာတို့ရဲ့နေတဲ့နေနီးလေးကိုအားကြအတူလေးစားသောအဖြစ် အဲ့ဒီကုံကိုအာယုံပြုတ်ကတ်ရောက်ပြီးတော့ဒီသိခါဘုတ်တွေကိုမလောက်အောင်နော်စောင့်ထိန်ပြီးတော့နေမအဲ့ဒါအရိယာဥပုပ်ဖြစ်တယ်တဲ့ဒီတော့ဥပုပ်ဆောင်လို့ပါမစားဘူးအဲ့နောက်မှာကြာရင်တော့လင်းလင်းချင်းကောင်းကောင်းလေးချက်တာမောဟင်းကားလေးဖြစ်ဖြစ်ပါဖြစ်ဖြစ်စီအဲ့ဒါနွားเจ้าသားဥပုပ်ခေါ်တယ်လေဘုရားတော်နော်နွားเจ้าသားတွေကဒီနေ့ဒီစကြက်မှာကြောင်းနေဒီနားမှာရေတက်တယ်ဆိုနောက်မှာဆိုရင်တော့ဘယ်စကြက်ကိုပြောင်းကြောင်းပြီးတော့ဘယ်နာသွားရေတိုက်ပဲဆိုတာအဲ့ဒါပဲတွေးတာအခုလည်းပဲဥပုပ်ဆောင်လာပြီဆိုတဲ့ဟာ နေငွန်းလွဲကြရပါညနေဆိုရင်ပူဆုံးပါလားဂရုဂရုနဲ့ဖြစ်နေမှာပဲနေဥပ္ပောဒီနေ့တော့နှစ်ခါလင်းပြီဆိုရင်တော့ဘာနဲ့တွေ့ထားလိုက်မှာဘယ်ဆိုင်ကိုသွားမယ်ဥပ္ပောတည်ခြင်းနဲ့ချင်းချင်းချိန်လိုက်မယ်အဲ့ဒါဆိုရင်တော့ဘာဥပ္ပောဖြစ်နေတော့နွားကြောင်သားဥပ္ပောလို့ဘုရားကပြောတာပဲဟိုတက္ကရုံတို့ဥပ္ပောဆိုတာတော့တကယ်တော့အဲ့လောက်ကြောင်ရှိပဲဖြစ်ပါဘူးသူတို့ကလည်းပါဏာတိပါဒဝရမဏိလို့ဆိုတဲ့အခါမှာသူတို့ဥပ္ပောက ငါနဲ့ယူဇနာတရားရဲ့အပြင်မဲ့ကတတ္တဝါတွေကိုတတ်ချင်းမှာရှောင်ခြင်းပဲငါနဲ့နီးရင်တော့ဒင်းတို့ကံနဲ့ဒင်းတို့ပဲငါအစိုးမစုံနဲ့ဆိုတော့သဘောမျိုးပဲအဲ့လိုစသည်လားဆိုရင်တော့ဒွန်းဆန်ဒီတက္ကတံဥပုပ်လို့တလို့ပြောတာပါပဲတကယ်တော့အဲ့လိုဏိကန္နတွေဘာတွေမှာတော့မရှိပါဘူးသူတို့တကယ်စောင့်နေဆိုတာအနာနာကတ်နေတဲ့အတွက်ဒါအိန္ဒိယကဘယ်ဂိုင်းမှာလဲအဲ့လောက်ရှိပုံမရဘူးဒီ အဟိန္တာပရမောဓမာဆိုတဲ့ဝါဒကဘုရားမပွင့်ခင်တွေကအိန္ဒိယဟိန္ဒူဇတ်မြစ်တွေဒီစစ်လူမျိုးတွေပါလေဆိုရင်အဟိန္တာတရားဝါတွေကိုမညှင်းဆဲခြင်းသည်သူတို့ကအမျက်ဆုံးတရားပဲအဟိန္တာဝါဒခေါ်တာပေါ့အဲ့ဒါစွတ်တော်နာဆိုတော့အဲ့ဒါကိုစောက်တည်တာဆိုတော့နီးမဝေးမလို့တတ္တဝါကန့်တတ်ပြီးတော့ရှောင်မှာမဟုတ်ပါဘူးခိုးတာလည်းပဲဒီတိုင်းပဲပေါ့ငါမြောက်ခုတဲ့နေရာတွေကပစ္စည်းတွေကိုခိုးခြင်းမှာရှောင်ခြင်းမှာဤငါနဲ့တွေ့ရင်တော့လည်း သင်္ကန်းနဲ့သင်မယ်မလုံးကြုံရင်မင်းတို့ခံမရောအဲ့ဒါမျိုးလို့ပြောတာပဲစာထဲပါတာအဲ့ဒီဥပုပ်မျိုးကတော့မရှိပါဘူးဒါပေမဲ့နွားချောင်းသားဥပုပ်ကတော့မရှိတယ်နတ်မကဘယ်တွယ်ထက်လိုက်မှာပဲအဲ့လိုဖြစ်နေမယ်အဲ့ဒါဥပုပ်သောတာပန်ပုဂ္ဂိုလ်ဟာခုနပြောအရိယာဥပုပ်စစ်စစ်ကိုစောင့်ယူရတယ်တပတ်မှတစ်ခါဖြစ်ပါတယ်မမြဲမမြဲဘူးအမြဲစောင့်ထားလို့လည်းမဖြစ်ဘူး တဂရကံရောက်ရင်တော့အဲ့တဲ့ပို့ပြီးတော့အကျဉ်းဆန်းကာမဂုဏ်တွေခံစားခြင်းမှာခုနလိုအင်းတော်ယတာကိစ္စတွေရှောင်သွားမယ်အနာခံရောက်သွားတဲ့ခါကျတော့တိမ်မွေးတဲ့တဏှာလို့ပြောတယ်အာယုံ၅ပါးနဲ့ပတ်သက်တာသူများအိမ်တော်ပြုမှုတွေမကဘူးတပြည့်အစင်းအတန်နံရတာတွေကိုခံစားလို့တဲ့တဏှာလည်းမရှိတော့သူကျတော့အတော်သိမ်မွေ့တဲ့ဘဝတဏှာလို့ခေါ်တယ်ပေါ့ ဘဝပေါ်မှာတတ်မဲ့တဲ့တဏှာတော့မကုန်သေးဘူးဘဝပေါ်မှာတတ်မဲ့တဲ့တဏှာမကုန်သေးတဲ့အတွက်သူ့မှာနောက်ဘဝဆိုတာရှိတယ်ဒါပေမဲ့သူ့မှာဖြစ်တဲ့တဏှာဟာတတ္တရာဒိဋ္ဌိဩစေတဒိဋ္ဌိတက္ကာယဒိဋ္ဌိဘယ်ဒိဋ္ဌိမှတော့မရှိဘူးเนาะဘဝတဏှာကတော့ရှိသေးလို့ဘဝရှိတယ်အရတ္တမဲ့ရောက်မှာတတ္တယေဝတဏှာယအတ္တတဝိရာဂာနိရောဓတဏှာဘာတဏှာမှမရှိတော့ အာယုံပေါ်မှာတတ်မဲ့တဲ့အာကာမတဏ္ဍလည်းမရှိတော့ဘူးဘဝပေါ်မှာတတ်မဲ့တဲ့ဘဝတဏ္ဍလည်းမရှိတော့ဘူးပေါ့နော်ဝိဘဝတဏ္ဍဆိုတဲ့ဘာသာဆွဲဒလိဆွဲထုံးတန်ဆွဲထုံးတန်ဆွဲတွေအဲ့ဒါကြီးလည်းလုံးလုံးမရှိတော့ဘူးဥဒ္ဓရဏတုတ်မှာပါလေခိနံပုရဏံနဝနတ္ထိတံမောခိနံပုရဏံဆိုတာပုရဏံအဟောင်းဖြစ်တဲ့ကံတွေလည်းခိနံကုံသွားပြီအတိတ်ကကံတွေကုံသွားပြီ နဝနတ္တိတံဘဝံနော်ဝိရတစိတ်တာယတိကေဘဝတမိယတိကေဆိုတာအာယတိဆိုတာနောင်လို့ပြောတာဘဝတမိယတိကေအာယတိကေဘဝတမိနောင်ဖြစ်မဲ့ဘဝပေါ်မှာလည်းပဲဝိရတစိတ်တာတတ်မှတ်တဲ့တဏှာလုံးဝရှင်းသွားပြီအဲ့ဒါဆိုတဲ့အတွက်သူတို့ဘာဖြစ်တုံးဆိုတော့တေခိနာဘီဇာ သူတို့မှာပရိသန်တွေနေတဲ့ဗီဇဆိုတဲ့ပရိသန်တွေမျိုးစေ့ကုန်ပြီအဝရုံတွေစန္ဒာတဲ့တိုးပွားဖို့စန္ဒာလည်းမရှိတော့ဘူးအဲ့ဒါဘာဖြစ်အောင်ဆိုနိဗ္ဗာန်တိဒီရာယထယပฏิဘောတဲ့စီမီငိဟိုဒီစီကုံသွားလို့ငိမ့်တဲ့စီမီကွက်ဟိုဟိုတစ်ခက်ကတော့စီမီကွက်ဆိုတော့ပြောလို့ကောင်းတယ်နော်စီမီကုံသွားတဲ့အခါအဲ့တော့မိဇာလည်းကုံစီလည်းခန့်သွားတဲ့အခါမိငိမ့်ရင် နောက်ထပ်ဘာမှတောက်เสียမရှိတော့သလိုဖြစ်တယ်တဲ့ဗမာပြည်ကလျှက်စစ်မီးပြက်ပုံနဲ့တော့မတူဘူးလျှက်စစ်မီးပြက်တာကိုလည်းပြက်ရှင်ပြက်မယ်ပြီးရင်ထတောက်ရှင်လဲတောက်အောင်မယ်ပြီးရင်ပြက်ရှင်လဲပြက်မယ်ခဏခဏခိနဗီဇာဖြစ်နေတကယ်ကုံလားဆိုတော့လဲမကုံဘူးရဟန္တာမှာတော့ကုံသွားပြီเนาะအဲ့ဒါဆိုရင်တော့ယဟနာအဆင့်ရောက်မှာဗာလဲအတေတာဝိရာကនិရောဓောလို့ဖြစ်မယ်ကျန်တဲ့အဆင့်မှာတော့သောတာပန်အဆင့်မှာ အပယ်လားကြောင့်တဏှာကိလေသာသုံးရိယကုန်တယ်တဂရကံစစ်မှာအကျဉ်းစားအိမ်အောင်ပြုလို့ခြင်းပါညာဆိုတဲ့ကိလေသာတွေကုန်မယ်ကြံတဲ့အာယုန်တွေပေါ်မှာတွေ့တာတော့ရှိပါလိမ့်မယ်နော်အနာဂံရောက်ရင်တော့အဲ့ဒီအာယုန်၅ပါးကာမဂုဏ်တရားတွေလို့ခေါ်တဲ့ကာမတဏှာအကုန်လုံးကုန်မယ်ဝိဘဝတဏှာလည်းကုန်ပါပါပဲဘာရကြံသေးတော့အဲတိမ်မွေးနုညံ့တယ်လို့ဆိုတဲ့ဘဝတဏှာလေးကြံမယ် အရတမေရောက်ရင်တော့အကုန်လုံးအတ္တတဝိရာကនិရောဓဖြစ်ပါတယ်เนาะအဲ့ဒီအတ္တတဝိရာကនិရောဓဖြစ်မှာပါတော့និရောဓသစ္စာအစစ်လို့သိတာကိုသစ္စာညာခေါ်တယ်။ဘာသစ္စာညာနော်និရောဓသစ္စာရဲ့သစ္စာညာနော်ဣဒံဟောဣဒံဒုက္ခនិရောဓံအရိယသစ္စာဒါဟာဒါဟာဆိုတာခုနတဏှာသုံးမျိုးသလုံးအကျွဲ့မဲ့ချုပ်ငင်းသွားခြင်းဟာ နိရောဓသစ္စာပဲလို့ဒီလိုသိရင်အဲ့ဒါပါညောနော်ပုပ်ပေအနာနုတုတေသူဓမ္မေသူအဲ့ဒီအသိကလည်းအရင်တုန်းကအရင်တုန်းကဆိုတာဘယ်တုန်းကလဲဆိုရင်ဒီမစ္စည်းမပฏิပဒါလာဟောင်းကိုဖျားပေါ်ထုတ်မတွေ့ခင်တုန်းကနော်မစ္စည်းမပฏิပဒါလမ်းဆိုတာဖျားတော့ကတီထွင်ပြီးတော့ဟောတာမဟုတ်ဘူးပေါ်ထုတ်ပြီးတော့ကျင့်တာနော် အဲကျင့်ပြီးတော့မှကိုသိတဲ့အတိုင်းသစင်ပြန်ပြီးတော့ဟောတာအဲ့ဒါကြောင့်တထာဂတလို့ခေါ်တယ်ဘာလို့ခေါ်တော့တထာဆိုတာရှေးဖျားတို့နိဒုကတလမ်းမှန်ပုံကိုရောက်တာလျှောက်လာပုံလဲရှေးဖျားတို့နိဒုဒီပါရမီလမ်းစဉ်ပေါ်အတိုင်းလျှောက်တယ်ရောက်တော့လဲရှေးဖျားတို့နိဒုဒီမေဇိမပြိပလမ်းပေါ်ကိုရောက်တယ်ပြီးရင်ရှေးဖျားတို့နိဒုနိဗ္ဗာန်ကိုလည်း ဆက်ရောက်တယ်အဲ့ဒါကြောင့်သူ့ကိုဘာလို့ခေါ်တော့ဖះကိုတထာဂတလို့အဲ့တော့ဒီဓမ္မစကြာတုံမှာဖះကိုသူ့ယူစာလေးတွေမယငါဖះသည်လို့မပြောဘူးတထာဂဒေနတထာဂတသည်လို့ပြောတာရှေးဖះတို့နီးတူလမ်းမှန်ကိုရှာဖွေတွေ့ရှိပေါ်ထုတ်တွေ့ရှိ၍ကျင့်ခဲ့သောရောက်เสียရှိတာကိုလည်းဆက်ရောက်ခဲ့သောပုဂ္ဂိုလ်သည်လို့ဘုရားသူ့ကိုယ်သူအဲ့လိုသုံးတယ် ဘာလို့ဘာလို့ထားတော့ဆိုတော့ရှေးဖျားတို့နီးအကိုရှေးဖျားတို့နီးရှေးဖျားတို့ကိုကာရဝတရားထားပြီးတော့ကိုယ့်ကိုနိဝန္တအရာနှိမ့်ချလိုက်တာငါဖျားသည်လို့မသုံးဘူးရှေးဖျားတို့နီးသူလမ်းမှန်ကိုတွေ့သောပုဂ္ဂိုလ်သည်ပါဠိလိုတော့ပါတော့တထာဂတသည်လို့တွေ့တယ်လို့သူတို့သုံးတာပါတော့အဲဒီတထာဂတတွေ့တဲ့တရားအခုနိဒရသစ္စာနဲ့ပတ်သက်ရင်အဲ့ဒီတဏှာ၃မျိုးလုံး ချုပ်ငြိမ်းသွားမှတကယ်ဒုက္ခချုပ်ငြိမ်းဆိုတဲ့နိရောဓသစ္စာအမှန်ပဲလို့သူတို့သိလိုက်ရင်ဘာဖြစ်လဲသစ္စာညာဒါကဒီကိစ္စမပြီးခင်ကြိုသိထားမှာအဲ့ဒီအဆင့်ရောက်မှငါတို့မျက်မှောက်ပြုရမယ်နိရောဓဆိုတဲ့လမ်းကဆုံးမှာလို့ကိုယ့်ကိုယ်သူတို့သိရတာအဲ့ဒါပါလေသစ္စာညာပြီးရင်သစ္စာပြီးတော့ပါတော့ကိစ္စညာ တန်ခေါရိတံဒုက္ခនិရောဓံအရိယသစ္စာအဲ့ဒီဒုက္ခငြိမ်းရာလို့ခေါ်တဲ့အရိယသစ္စာនិရောဓသစ္စာကတော့និရောဓသစ္စာနဲ့ပတ်သက်လို့ကိုယ်တောင်ကဘာရှိတော့ဘာရှိလဲဆိုတော့သစ္စိကတပ္ပံဘာလဲလဲသစ္စိကတပ္ပံမျက်မှောက်ပြုအပ်၏မျက်မှောက်ပြုအပ်၏မျက်မှောက်ပြုအပ်၏ဆိုတာမျက်စိပဂရိမျက်စိအောက်မှာအရာဝတ္ထုတစ်ခု ရောက်နေတာကို ရှင်းရှင်းလင်းလင်းကြီးမြင်သလိုကိုယ်ဉာဏ်နဲ့ဒီ ဒုက္ခချုပ်ငြိမ်းနေတဲ့သဘောကိုသိမြင်ပြီးတော့ခံစားနေရမှာဘာဖြစ်လဲခံစားနေရမယ်တာဝန်ရှိတယ်အဲ့လိုမခံစားနိုင်သေးသမျှအနိရောဓသစ္စာနဲ့ပတ်သက်လို့တာဝန်မကျေသေးဘူးအဲ့တော့ကိုယ်တာဝန်ကိုသိတာပေါ့တာဝန်မကျေသေးဘူးဆိုတာကိုလည်းသိတယ်အဲ့ဒီအသိရလည်းပဲပုပ္ပေနာနုတုတေသူအရင်ကမကြဘူးအခုမှအခုမှဆိုတာဘယ်ဘယ်တော့မှလဲ ဒီမစ္စည်းမပฏิပဒါလမ်းစဉ်ကြီးကိုကြင့်မှသူတွေ့သိတာအဲ့ဒီသိတဲ့အတိုင်းလမ်းမဆုံးမရှင်းကြင့်လိုက်တဲ့အခါနောက်ဆုံးတော့အရတဖို့ပေါ့ဖရာမျက်မှောက်ပြုတ်နိုင်တယ်တပ်ပိဋကဉာဏ်ကြီးကိုရပြီဆိုရင်တော့ဒီနိရောဓနဲ့ပတ်သက်လို့မျက်စိအောက်မှာရောက်ထားတဲ့အရာဝတ္ထုလို့တော်တော်များများနေရာတွေမှာတော့လက်ပေါ်တင်ထားတဲ့ ဗရမယာလို့လည်းသုံးပါတယ်စာထဲမှာတော့ရှစ်ရှားသည်ရှစ်ရှားသည်လို့သုံးတာတော့ဇိဗုပန်ကယဟန်စာဆိုတဲ့အတိုင်းပဲယဟန်တို့သုံးနေတာကဖန်ကားသည်ပဲအဲ့ဒီဖန်ကားသည်လက်ဝါးပေါ်တင်ပြီးတော့ကြည့်တဲ့အခါမျက်စိနဲ့မြင်ရသလိုကိုဒီဒုက္ခဉာဏ်နိရောဓသစ္စာကြီးကိုဉာဏ်နဲ့ပါတော့တွေ့မြင်နေရတယ်တွေ့မြင်ပြီးပြီဆိုရင်တော့ဒီနိရောဓသစ္စာနဲ့ပတ်သက်လို့ကိစ္စကလည်းပြီးသွားတော့အဲ့ဒါကိစ္စပြီးတာကိုကတလို့ခေါ်တယ် တန်ခါပိဏဒုက္ခនិရောဓာရိယသစ္စံသစ္စိကတံမျက်မှောက်ပြုပြီးပြီလို့အဲ့လိုစိတ်ထဲမှာဆုံးဖြတ်နိုင်ပြီဆိုရင်တော့အဲ့ဒါပါတော့တာဝန်ပြီးဆုံးတယ်ကတညာရောက်တယ်အဲ့ဒါအရတ္တဖို့အထိရောက်ပြီဆိုလို့ရှိရင်တာဝန်ပြီးဆုံးကြောင်းကိုဘုရားတိုင်းလည်းကြီးညာပါတယ်ဒီဓမ္မစကြာမှာလည်းပဲနောက်ဆုံးမှာတွေ့ပါလိမ့်မယ်ကြီးညာချက်เนาะသူတာဝန်ပြီးဆုံးကြောင်းအဲ့တော့နိရောဓသစ္စာနဲ့ပတ်သက်လို့၃ပါးရှိတယ်ပထမဆုံးက နိရောဓအမှန်ဆိုတာဘာလဲလို့သိတယ်ညာဘာညာခေါ်တော့သစ္စာညာဒုတိယကအဲ့ဒီနိရောဓသစ္စာနဲ့ပတ်သက်လို့ကိုယ်တာဝန်ဘာလဲကိုလောက်ရမှာဘာလဲလို့သိတဲ့ညာအဲ့ဒါဘာလို့ခေါ်တော့ကိစ္စညာဒါဗမာစကားမှာဟိုကတာဝန်တို့အလုပ်တို့ကိုကိစ္စလို့သုံးတာဆိုတော့တိတ်ပြီးတော့မဝေးပါဘူးเนาะအလုပ်လေးတစ်ခုရှိတယ်ဆိုရင်ကိစ္စလေးတစ်ခုရှိတယ်လို့ပြောတာကိစ္စဆိုတာဘာလို့ဆိုကိုလုပ်စရာလေးလို့ပြောတာ ဒီမှာလည်းပဲကိစ္စညာဆိုတာဘာလို့ကိုလို့ဆရာလေးပဲနိရောဓသစ္စာနဲ့ပတ်သက်လို့ကိုလို့ဆရာကမျက်စိအောက်မှာရောက်နေတဲ့အရာဝတ္ထုတစ်ခုကိုရှင်းရှင်းလင်းလင်းမြင်လို့မြင်အောင်လုပ်ရမယ်ကိစ္စအဲ့ဒါပြီးသွားပြီဆိုရင်တော့ကတနိရောဓသစ္စာနဲ့ပတ်သက်လို့တာဝန်ကျေးပြီဒါကတကယ်တော့အကျိုးရလတ်ဒီသစ္စာတွေလို့ပြောလို့ရပါတယ်เนาะအဲ့ဒီမှာအဲ့ဒီနိရောဓအဆင့်အထိ သုံးစဉ်သုံးလှပေါ့ဒုက္ခသစ္စာကိုလည်းပိုင်းခြားသိပြီးတဲ့အစဉ်အထိသမုဒယသစ္စာကိုလည်းပယ်ပြီးတဲ့အစဉ်အထိနိရောဓသစ္စာကိုလည်းမျက်မှောက်ပြုပြီးတဲ့အစဉ်အထိရအောင်ပို့ပေးနိုင်တဲ့လမ်းကိုဘာလဲခေါ်တော့အဲဥစ္စနောတူကောကတော့မေကသစ္စာလို့ပဲသုံးပါတယ်ထက္ကရာဆရာကြီးကဒီဓမ္မစကြာထဲမှာတော့ဒုက္ခနိရောဓဂာမိနိပฏิပဒါဒုက္ခဆိုတာဒုက္ခပါပဲ နိရောဓဆိုတာချုပ်ငိမ့်တာအဲဒုက္ခနိရောဓဆိုတာဒုက္ခချင်းမျိုးညာဂာမိနီဆိုတာရောက်စေတတ်တာဒုက္ခနိရောဓဂာမိနီဆိုရင်ဆင်းရဲချုပ်ငိမ့်ရာကို ရောက်စေတတ်သောပฏิပဒါအကျင့်အဲ့ဒီအကျင့်ကိုပဲလမ်းစဉ်လို့လည်းခေါ်တယ်ပဲအကျင့်သုံးတာလည်းပဲနိဗ္ဗာန်ကို သွားနေတဲ့သဘောဖြစ်လို့လမ်းစဉ်ဒါမက်ကလို့သုံးတာလည်းမက်ကဆိုတာအများဆုံးသုံးတာကတော့လမ်းပါပဲဒီမှာတော့နိဗ္ဗာန်ရောက်မယ် လမ်းလို့အချင်းချင်းမှတ်နိုင်ပါတယ်ဣဒံခောပနာဘိကွေဒုက္ခနိရောဓကာမိနီပฏิပဒအရိယသစ္ဆံဣဒံခောပနာခုပြောမှာကတော့သို့မဟုတ်အရင်ကလည်းပြောခဲ့ပြီးပါပြီနော်သစ္စာ၄ပါးတော့ကမက်ကင်၈ပါးမပြောခဲ့ဘူးလားဗျာအဲသစ္စာ၄ပါးတော့ကနောက်ဆုံးပြောခဲ့တဲ့မက်ကင်၈ပါးသည်ဒုက္ခနိရောဓကာမိနီပฏิပဒါဒုက္ခ ချုပ်ငင်းရာကိုရောက်စေတတ်သောအကျင့်နော်သစ္စာအမှန်အကျင့်မှန်ဖြစ်တယ်လို့စိတ်ထဲမှာသိလိုက်တာဟာဘာလို့ခေါ်လို့မက္ကသစ္စာရဲ့သစ္စာညာပါလေမက္ကသစ္စာရဲ့သစ္စာညာအဲ့ဒါလေးကလည်းဥစ္စေတော်ဗုဒ္ဓဘာသာတွေခိုင်ခိုင်မြဲမြဲမှတ်တာပါဒီတိုင်းပြောရင်အခုကြားလိုက်တာခိုင်မြဲတယ်လို့ထင်ပါပဲဒါပေမဲ့ကျတော့တကယ်ဒုက္ခကြုံလာပြီဆိုရင်တော့ ဖះတော့အာနာဇာကောင်းတာဟိုဖះပေါ်တက်သွားပြီးတော့ဖះကြောခိုင်းပြီးတော့ဂျိုတိုင်းသွားပြီးတော့ပူညာပူညာနဲ့သွားဆုတောင်းနေတာဘာလို့ဆိုတော့သူကြုံရတဲ့ဒုက္ခငြိမ်းဖို့အခုတော့ဒုက္ခငြိမ်းချောင်းဟာဘာလဲဒီမက္ကသစ္စာပဲရှိတယ်လို့သလိုသိရမှာအဲ့လိုသိမှာပါတော့သစ္စာညာအမှန်သိတယ်လို့ခေါ်တာအဲ့တော့အဲ့လိုအမှန်သိလားဆိုရင်တော့ဒါနာကြသင်ယူထားခြင်းရာသိတာလေသိတာပါပဲเนาะ ဒါမှတော့ကြိုတင်ပြီးတော့သိထားမှာဒီနီးကမှဒုက္ခဉာဏ်ရာကိုသွားမယ်နီးကောင်နိမန်ဖြစ်တယ်လို့ဒီလိုသိရမှာတော့ပါလားအဲ့လိုယုံကြည်လားဆိုရင်အဲ့ဒီလိုခံယူတဲ့လူကောရှိသလားလို့ပြောတာအဲ့တော့ဒုက္ခနိရောဓဂามိနိပရိပဒါဆိုတာ80ဖတ်ကြည့်ပါဘယ်80မှာဗာလဲ80ဖတ်ဆရာမလို့အရင်ကပြောဣဒံကောဘာနာ အရင်ပြောခဲ့ပြီးတယ်ဆိုတော့ဘာဘာကိုပြောတော့မက်ကင်ရှစ်ပါးကိုပြောတာဘာလို့ပြောတော့မက်ကင်ရှစ်ပါးကိုဟိုကျင့်သုံးမှုအရာပိုင်းလိုက်လို့ရှိရင်ဘယ်နှပိုင်းရှိတော့သုံးပိုင်းပါတယ်လေသီလမက်ကင်သမာဓိမက်ကင်ပညာမက်အဲ့ဒီမှာပထမဆုံးစပြရမှာပါလို့သီလမက်ကင်အဲ့ဆိုတာကသီလမက်ကင်ဆိုတာလောကထဲမှာကျင့်သုံးရမှာအဲ့တော့လောကထဲမှာကျင့်သုံးရမှာဖြစ်လို့ လောကထဲမှာကျုံနေရတဲ့အာလုံးဥစ္စနဗမာစကားအရပြဿနာတွေလို့ပြောတဲ့အဲ့ဒီပြဿနာတွေငြိမ်းချင်မက်ခင်ရှင်ပါးတွေဟာဗမက်ခင်ကိုကြည့်ရမယ်ဆိုတော့သီလမက်ခင်ရှိဖို့လိုတယ်သီလမက်ခင်ဆိုတာလည်းပဲအခုဥစ္စနစောက်တည်နေတဲ့ငါးပါးသီလကပြောကြဆိုဆိုရင်တော့သီလတပိုင်းလို့ပြောရမှာသီလအပိုင်းကနှစ်ပိုင်းရှိတယ်ဝရိတ္တလို့ခေါ်တယ် ိုတားမြစ်ထားတဲ့ဟာကိုရှောင်ကျင်တဲ့အပိုင်းအဲသူရဲ့သူနဲ့တွဲဘက်ကသီလအစိုးဖြစ်ပြီးစာရိတ္တလို့ခေါ်တဲ့ကျင့်သုံးရမယ်အပိုင်းလည်းရှိတယ်။ဘာလဲဝရိတ္တသီလနဲ့စာရိတ္တသီလပေါ့ဝရိတ္တသီလဆိုတာ negative ပါပဲ။စာရိတ္တသီလဆိုတာ positive ဖြစ်ပါတယ်။အခုတော့ negative ပဲရှောင်တယ် positive မရှိဘူး။အဲ့တော့သူတသက်ရှိမှရှောင်ကျင်တယ်ဆိုတာက negative ပဲ။အဲ့ဒါရဲ့ positive ကသူများအသက်ရှည်ရာရှည်ချောင်းတွေကိုကိုယ်ကတတ်နိုင်သလား။ ဆောင်ရွက်တာကုညီတာဆိုရင်ဒီပါဏာတိပါဏာတပတ်တလို့ negative နဲ့ positive နှစ်ခုရှိမယ်အဲ့ဒီကြာမှာသီလကစုံတာသီလအစုံဆိုတာအခုတော့သီလကအစုံမဟုတ်ဘူးသီလတစ်ဖက်ယူတယ်အဲ့ဒီလိုအစုံလုပ်နိုင်လို့ရှိရင်ဒါသီလဆိုတာလောကထဲမှာမူလဆိုတဲ့အတိုင်းနဲ့ဟိုဒီတရားအမထုတ်မိတွေကလောကထဲမှာရှိနေရမယ်မက်ခင်ပဲဟုတ်လားအဲ့လိုဆိုရင်အဲ့ဒီမက်ခင်ကနာပြည့်စုံရင် သီလသိက္ခာသာပြည့်စုံရင်သီလသိက္ခာဆိုတာပြည့်စုံရင်ဆိုတဲ့နေရာမှာဝရိတသီလဆိုတဲ့ negative ပိုင်းရောစာရိတသီလဆိုတဲ့ positive တိုင်းပိုင်းရောတော့အရိဏတဏဆိုရင်လည်းမခိုးပဲနေရင် negative ပဲသူရှိပြီးသားမပြည့်စည်ဘူးဒါပေမဲ့ positive ဖြစ်ရှင်တော့မရှိတဲ့လူဆိုရင်ကိုကကုညီရမယ်အဲကုညီခြင်းနှမျိုးနဲ့ကုညီမယ်နှုတ်ကူနဲ့လက်မပေါ့နော်အဲဒီမှာလည်းပဲဆိုတော့ဗမာလူမျိုးက လက်မကုသိုလ်မှာသိဝင်မလေးဘူးဗျတတ်နေတော့ပေးရတာဘယ်လိုနည်းနဲ့ပေးတော့ဘယ်လိုစေနာပြထမ်းလုံးလို့ဆိုရင်တော့ကိုချင်းစာပြီးတော့ပြောမယ်ဆိုလာပြီးတော့ပူညာပူညာတောင်းနေနားရေးပြီးတော့ကွာဆိုပြီးပြေးလွှဲတာပါပဲနော်ဒါပဲအဲ့ဒီဥစ္စာတချို့နေရာကျတော့အန္တရာယ်ရှိသွားတယ်ဗျဥပမာဒီကားလမ်းတွေမှာအဝေးပြေးကားလမ်းကြီးတွေမှာဘုဇလို့သွားလို့ရှိဒီ highway ကြီးမှာပါတော့မတွေ့ဘူးဗျအဲ့ရနေပြီးတော့ဟိုဘက်မကွေးဘက်ကိုဖြတ်သွားတာဒါမှမဟုတ်ဒီမိုးကုတ်လမ်းတွေလိုဟာလို့ ကျန်တဲ့မျိုးလေးတွေသွားတဲ့လမ်းမှာဆိုရင်အဲကလေးတွေကထွက်တောင်းတယ်အဲ့တော့ကန်းကွာပါတဲ့လူတွေကပြစ်ပေးတယ်လက်နဲ့မှတယ်အဲ့ဒီပုံတော့ဘာဖြစ်လို့ဆိုတော့ drown သားဥရေတိုးလာတယ်ကလေးတွေမှလည်းအန္တရာယ်ရှိလာတယ်ကလေးတွေရဲ့အကျင့်အကျင့်ဆိုင်တဲ့ကအဲ့ဒီမှာစပြီးပြက်တာသူ့တဲ့တတ်နေမှာသူ့ဥစားခိုးနေမှာစိုက်တာပြက်တယ်လို့မထင်နဲ့ကိုကကိုကိုချင်းစိတ်ပေါက်ပြီးတော့လက်ဖြတ်ချင်းစိတ်ပေါက်နေရင် မပြောဘူးအဲ့ဒီစာဟိတကတကယ်ဘဝတစ်ခုလုံးကိုဖျက်ပြမယ်စာဟိတပြက်မှုကြီးတော့ပေါ့လားအဲ့ဒါငါးပါးသီလနဲ့ထိန်းလို့ကိုမရဘူးငါးပါးသီလထဲမှာလည်းမပါဘူးသူတို့ကငါးပါးသီလချိုးနေတာတော့မဟုတ်ဘူးဒါပေမဲ့လှုပ်ရှားမယ်ပုဂ္ဂိုလ်ကာမစရပုံသားဆိုတာဘုရားကဥဋ္ဌာဏဇီဝိတကိုအားကိုကိုးပြီးတော့အသက်ကိုမွေးရမယ့်လူမျိုးကသူများစီလက်ဖြန့်ပြီးတော့မွေးရမယ့် အသက်မွေးမဲ့လူတွေဖြစ်လာတဲ့ခါကျတော့ကိုယ်ဒုက္ခကြုံနိုင်ဆိုတော့ဘဝကြီးမှာခဏခဏကြားပါတယ်ဟုတ်အရေးခင်းနေအမျိုးမျိုးတွေကဘယ်နိုင်ငံကဘာကူညီပါအဲ့မှာမော့ပြောနေတာပဲဘာလုပ်မယ်ဆိုတဲ့လူကမရှိတော့ဘူးက BBC နားထောင်နေ VOA နားထောင်နေသူတို့ကဘယ်လိုများလုပ်ကြတော့သူတို့ရှာဘာရတော့ဆိုတော့အလွန်အမင်းစိုးရင်မกินဖြစ်မိပါကြောင်းပဲရတယ်ဒီမှာစိုးရင်တွေလို့သူတို့အားကိုးတယ်ဆိုမှသူတို့ကလည်းဘာတော့ အလွန်မင်းစိုးရိမ်မကင်ဖြစ်မိပါကြောင်းဥစဉ်တောင်ကြီးတိမ်တောင်နေတုန်းကအဲ့ဒါဆရာတော်ကတအားခဏခဏခနဲ့ပါတယ်အဲဒီအဲမမရအဲ့ဒီနေရာအမေရိကန်မှာ World Trade Center ကြီးကိုလေယာဉ်နဲ့ဝင်တိုက်ခါအဲ့တရင်နဲ့ကြာဟင်သူများတော့အလွန်အမင်းစိုးရိမ်မကင်ဖြစ်မိပါကြောင်းဆိုပြီးသူ့ကိုယ်သူတော့မစိုးရိမ်ဘူးနဲ့တူတယ်ကွာအဲ့တော့မစိုးရိမ်လို့ဒီမှာဝင်ပြီးတော့ဘာဖြစ်တော့အတိုက်ခံအဲ့တော့ဘာဖြစ်လဲဆိုတော့ ဒါနဆိုတဲ့နေရာမှာ positive ကိုဆောင်ရတဲ့နေရာမှာနှုတ်ကူခြင်းနဲ့လက်မာခြင်းတစ်ခုမှာနှုတ်ကူခြင်းဒါနကပို့ပြီးတော့ရေးကြည့်ပါတယ်နှုတ်ကူခြင်းကိုဓမ္မဒါနလို့ခေါ်ပါတယ်ဘယ်လိုအတမွေးဝါညမရမှမသိဘူးဘယ်လိုလုပ်လို့ရမှမသိဘူးအလုပ်ပဲလို့ပယ်မရှာမှမသိဘူးဆိုရင်အလုပ်ရနိုင်ဟာရနိုင်ကြောင်းတွေကိုနှုတ်နဲ့ကုညီပေးရင် तू မသိတာကိုပါပြောသိသွားပြီအဲ့ဒါဆိုရင်ကို तू အတူကိုသွားလိမ့်မယ်အဲ့ဒီပုဂ္ဂိုလ်ဟာလက်ပြညင်တဲ့စိတ်လို့လို့ ပျောက်သွားမယ်အဲ့လိုဖြစ်မှာပါတော့နှုတ်ကူနှုတ်ကူဒါနနဲ့လက်မနဲ့လက်မဆိုတာလက်နဲ့ပေးတဲ့ဒါနပေါ့အမျိုးသားခွဲမယ်ဆိုရင်လက်နဲ့ပေးတဲ့ဒါနကိုအာမိတဒါနပစ္စည်းပေးတယ်လို့ခေါ်တယ်နော်နှုတ်နဲ့ကူတဲ့ဒါနကိုဓမ္မဒါနအတိတရားပေးတယ်လို့ခေါ်တယ်အဲ့တော့ဘယ်ဒါနအမြတ်တယ်ဆိုရင်ဓမ္မဒါနအမြတ်တယ်ဆိုတာအဲ့ဒါမျိုးကိုပြောတာတရားတွေနားနေလို့အဲ့ဒါကိုပြောတာမဟုတ်ဘူးကိုကဒါနပြုရင်လည်းပဲ ဘာဒါနပြောရနော်ဓမ္မဒါနဆိုတာမသိတာကိုသိအောင်လုပ်တာအာမိတဒါနဆိုတာမရှိတာကိုရှိအောင်လုပ်တာမရှိတာကိုရှိအောင်လုပ်ရင်တဏှတ်စာပဲပေးနိုင်မှာပဲမသိတာကိုသိအောင်လုပ်ပြီးရင်တဘဝစာပေးလို့ရတယ်ဘလောက်กว่าလဲ negative နဲ့ positive positive ထဲမှာလည်းပဲအာမိတဒါနနဲ့ဓမ္မဒါနဘလောက်กว่าလဲဆိုရင်အာမိတဒါနဆိုတာတခါပေးတဏှတ်စာပဲဓမ္မဒါနဆိုရင်တော့ တခါပေးတာသူယူသွားရင်ဘယ်လောက်ဖြစ်နော်တသက်စာဖြစ်မယ်တပ္ပဒါနဓမ္မဒါနစိဏတိဓမ္မဒါနကမြတ်တယ်ဆိုတာအဲ့ဒါပြောတာဘုန်းကြီးတွေတရားဟောနာတာကိုတော့အနာပါတယ်အဲ့ဒါဓမ္မဒါနမဟုတ်ဘူးဒါလည်းသူတို့ရဲ့သူတို့ရဲ့ဘာပြောမလဲဝါနိစာပါပဲဆိုရင်တော့အဲ့လိုကြီးတော့မဟုတ်ပါဘူးတကယ်တရားဟောနေတဲ့ဘုန်းကြီးတွေအများကြီးရှိပါတယ်အဲတော်တော်များများတော့ဝါနိစာများပါတယ်ဘုရားအဲ့ဒါကိုကြိုးမြင်နေတူပါတယ် တရားနေနဲ့ပတ်သက်လို့တနေရာမှာဟောတာဓမ္မေနနဝေနေသရေတဲ့ဘုရားကတော့အပြည့်စုံဟောတော့ဗျနဝါယမေယတပ္ပထတဲ့ဟိုလို့ဒီလို့လူတွေလှုပ်ထားရကိုလည်းရှောက်မလုပ်ပါနဲ့တဲ့နဝါယမေနတပ္ပထနိယတပုရိသောတိဟာတဲ့သူများရဲ့အစီကံလည်းမဖြစ်ပါစေနဲ့တဲ့အဲ့လိုပြောတော့ဒါဘုရားလက်ထက်ကဘလောက်ရှိတုံးတော့မသိဘူး သူစိတ်ထင်တဲ့ခက်ခဲတဲ့နေရာကြီးတွေဘာတွေကိုပစ္စည်းပို့တာစာပို့တာတို့ဆိုလို့ရှိရင်အဲ့ဒါတွေကိုဆောင်ရွက်ပေးရင်ပါတော့သူများရဲ့အစီကံဖြစ်တာစောစောကဇာတက်တုံးကတိတ်နားမလဲဘူးဥစားတောင်စွန်းသွားနေတဲ့ခါကျတော့အဲ့ဒါနဲ့သဘောပေါက်လာတယ်ဟိုမောင်ကိုပစ္စည်းတဲလာတဲ့လူတွေကရှာဖွေရှေ့ဘုရားမှာရှိတယ်ဆိုဘုန်းကြီးနေတဲ့နေတဲ့ခုံအောက်ကိုအတင်းထိုးတော့တာအတင်းထိုးတော့ဘုန်းကြီးတွေကလည်းလာမထိုးတဲ့လူပြောဖို့ခက်တာပဲเนาะသူသူလူတွေဆွန့်စားပြီးတော့ သူကဒါလေးအားကိုးတာကြမှာမောင်းချဖို့လည်းမဖြစ်ဘူးနှစ်ထုတ်လို့လည်းမဖြစ်ဘူးအဲ့ဒါဘာလို့ဆိုမသိမသားလို့လို့ဘာလို့သင်္ကန်းပြင်ပြီးတော့နေရာပြင်ထိုင်းလို့ပေါ့နဲ့သင်္ကန်းလေးနဲ့မသိမသားကာကွယ်ပေးလိုက်ရသေးတယ်ရော့ခိုးရတဲ့သဘောပေါ့ဗျာနော်အဲ့ဒါခိုးတဲ့အထက်အပေါင်းမှာဖြစ်သွားတာအဲ့ဒါဆိုရင်ဘာဖြစ်လို့သူများရဲ့အစီကံဖြစ်တာအဲ့ဒါတွေဖះကြိုးမြင်ပုံရတယ်အဲနိညတဗုဒ္ဓတော်တရားတဲ့သူများရဲ့အစီကံလည်းမလောက်စားရပါနဲ့ နာဝေဝါယမေနတပ္ပတ္တနိညာဘုဒ္ဓရောတိယနိညာနိတ္တယဇီဝေယသူများကိုမှီပြီးတော့အသက်မွေးသူတွေမဖြစ်ပါစေနဲ့သူများကိုမှီပြီးတော့ဆိုတာခုနလိုလက်ဖြန့်တောင်းတာဖြစ်တာပေါ့အဲ့တော့တောင်းစားတာနဲ့အလှခန္ဓာမှာတောင်းဘာကွာလဲဆိုတော့ပါဇက်ကနှုတ်မြက်ရင်အဲ့ဒါတောင်းစားတာကောပါဇက်ကနှုတ်နဲ့မြက်ရင်ဘာဖြစ်တော့တောင်းစားတာပဲအဲ့ဒါတောင်းစားတဲ့ပုံကောင်မှာမှမင်းကောဆရာတော်ကြီးနဲ့ ညာလောင်းဆုံးမမှာဆရာတော်ကြီးပြောလို့သိတယ်တောင်းစာရာမှာအစင်တန်းနှမျိုးရှိတယ်တဲ့အဲ့ဒါဘာလဲဆိုတော့ဘုံတောင်းနဲ့ရာစကာကြားဘူးလားကြားပါဘူးအဲဘာမှတော့မသိဘူးကြားဘူးတယ်နော်ဘုံတောင်းနဲ့ရာစကာရာစကာဆိုတာကတော့ပေးကြပါကာမကြောင့်စားကြလေးမရှိလို့ပါလို့အဲ့လိုပဲတက်ရိုက်သူလိုချင်တာသူတောင်းရင်ရာစကာအဲ့ဒါဒရောင်းစားအစ်စ်ပဲအဲ့တော့ဂုံဒီမရှိတဲ့ဒါမှမဟုတ်ရိုးသားတဲ့ဒရောင်းစားပေါ့နော်အဲ့တော့ဂုံဒီရှိဒရောင်းစားကတော့ဘုံတောင်းလို့ခေါ်တယ် အဲလူကြပါခင်ဗျာဒီလိုလှူတဲ့အတွက်ဘယ်ဘက်ကတဆုပ်ကျဲရည်လဲညာဘက်ကတလက်ပြစ်ပါလိမ့်မယ်ဒါနံတက္ကတသောပါဏအလူစရနတ်ပြဆောင်နိုင်လည်းဖြစ်ပါတယ်ခင်ဗျာဟိုကလည်းဟုတ်လားလို့အဲအဲ့တော့လှူတာပါပဲအဲ့တော့လည်းတောင်းတာပါပဲသူကြတော့ဘာဘာတောင်းတာလို့ခေါ်တော့ဘုံတောင်းဆိုတော့ဂုံတည်ရှိတောင်းစားပေါ့ဗျာနော်ရာဇကဆိုတော့အတော်ယိုးသားတဲ့တောင်းစားဂုံတည်ရှိနဲ့ဂုံတည်မဲ့လို့ပြောခြင်းတယ်ဥစဉ်ကတော့ယိုးသားသောတောင်းစားနဲ့မယိုးမသားတောင်းစားအဲ့လို꿰ပါလိမ့်မယ်အဲ့ဒါနှုတ်ကမြက်ပြီဆိုရင်တော့တောင်းတာပဲ အလူခံပုဂ္ဂိုလ်ဆိုတာကိုနဲ့ပဲတပိတ်ပိုက်ဖြောထွက်သွားတယ်တောင်းရင်ယူလိုက်မရရင်မလောင်းရင်နေတခါကြီးလက်တခါကြီးလောင်းပါအောင်လို့ပြောကိုပြောခွင့်မရှိဘူးဒါပေမဲ့ဖိတ်မှန်ကပြုတ်လာရင်တော့ပြောခွင့်ရှိတယ်အရှင်များဗာများလူသေးတုံးလို့ပြောလာရင်တော့သင်္ကန်းလိုလဲသင်္ကန်းဒီပစ္စည်းလေးပါးတွေကလိုရပြောလို့ရပါတယ်ဆေးလိုရင်လဲလိုတယ်လို့ပြောတယ်အဲ့ဒါတောင်းတာမဟုတ်ဘူး तू ကဘာလိုခြင်းများအလိုရှိပါသလဲလို့မေးလို့ကိုက ပြန်ပြောတာအဲ့ဒီအထိကတော့အလူခံပုဂ္ဂိုလ်ပဲ။ဘာလေးပေးပါအောင်ဖျားဆိုရင်တော့စမ်းစမ်းဖြစ်တယ်နော်။အဲ့ဒီထဲမှာပေးတဲ့အတွက်ဘုန်းကြီးပါစေသက်ရှိပါစေဆိုရင်တော့ယူတောင်းစာမဟုတ်တော့ဘူး။ရာစကာမဟုတ်တော့ဘူး။ဘာဖြစ်တော့ဘုံတောင်းဖြစ်တယ်တဲ့။မင်းကွန်းဆရာတော်ပြောမှာပဲ။ဘုံတောင်းတဲ့ရာစကာတို့ကြောတာဘုံတောင်းစတာဘုန်းကြီးပါစေဘာညာဆိုပြီးတော့ဆုတောင်းဆုပေးတွေလှုပ်ပြီးတော့တောင်းတာလို့ပြောတာပါပဲเนาะအဲဒါပါတော့ဘိက္ခုဆိုတဲ့အကြောင်းကို ပြောတာပါပဲအဲ့ဒါနဘေးရောက်ရောက်သွားလို့ဘာလို့နဘေးရောက်ရလဲဆိုတော့ဒီဥစ္စာကိုဓမ္မစကြာကဆုံးတော့မှာဥစဉ်ရွယ်ချက်ကပါဠိကိုဖတ်လိုက်ရင်နဲ့ဒီနေရာလေးကဘာပြောတာလို့အဲ့ဒီလိုနှလုံးသွင်းစေခြင်းလို့ပါပဲเนาะအဲ့တော့ခုနဗျာစကဖြစ်သွားအောင်အရိဏဒနာမှာရဲ့ positive မှာပါတယ်နှုတ်ကူနဲ့လက်မလို့ပေးခြင်းတစ်ခုတွဲမှာ လက်နဲ့ပေးတဲ့အကျင့်ကတကယ်ကိုမဖြစ်မနေလမ်းပေးမှာငတ်မပြီးတော့ဒုက္ခရောက်နေတာဆိုရင်တော့ပေးပါဒါလောလောဆယ်အသက်ဆက်ဖို့အတွက်မရှိကို မဖြစ်ပဲကိုယ်အိမ်လည်းရှိတယ်အိုးလည်းရှိတယ်မိဘလည်းရှိတယ်ရတ္တမန်းသီလိုလမ်းထွက်တောင်းနေတာဆိုရင်တော့မပေးနဲ့ရောင်းစားလေးကျင်ကန်လှုပ်ပြရကြတယ်ရောင်းစားလေးကျင်ကန်လှုပ်ပြတော့ကောင်းမှုကြောင့်ဘာဖြစ်လို့ဆိုတော့နောက်ဘဝကျရင်ကောင်းကောင်းတောင်းတသွားတဲ့စုရပါလိမ့်မယ်ဒီမှာလေနော် ဘာလို့သူ့ကိုသရောင်းစားဖြစ်အောင်လက်ကျင်ပေးတဲ့အတွက်အဲ့တော့လမ်းမေးပါအဲ့လိုကြုံရင်ပြစ်ချပေးရင်ဘာကုသိုလ်ရမလဲလို့ဆိုရင်ဘယ်လိုအကျိုးပေးမလဲဆိုရင်ဘယ်နဲ့ပြောအေးနောက်ဘဝတောင်းစားတဲ့အခါကိုကောင်းကောင်းမွန်မွန်တောင်းတတ်သောပုဂ္ဂိုလ်တောင်းတဲ့အခါလဲကောင်းကောင်းမွန်မွန်နေရတဲ့သရောင်းစားဖြစ်နိုင်ခြင်းအကျိုးရှိကောင်းရှိပါလိမ့်မယ်နော်ဘာဘာသာအရေးကြီးဆုံးလို့ဆိုရင်တုံနဲ့ကူတဲ့အကျင့်လောက်ကြပါအချင်းချင်းလေနော်အဲ့ဒီအကျင့်လေးကျွန်တော်တို့လူမျိုးမှာလိုးနေပါတယ် နောက်ကူဖို့ကြတော့အတော်တွန့်တော်တဲ့လူမျိုးစီးပွားရေးလမ်းကြောင်းဒါလေးကအစင်ပြေးတဲ့အစင်တော့သူများမတရားဖွက်ထားတာသူများသိသွားလို့ရှိရင်ဈေးကွက်လွတ်နေရမစို့လို့အဲ့တော့နှုတ်ကူမှုကြတော့အဲ့တာမက်ဆေ့တာနှုတ်ကူခြင်းအစားဘာရီယာထဖြစ်နော်အဲ့တာမက်ဆေ့တာထဖြစ်တယ်အဲ့တော့သီလစင်အကုန်လုံး positive ပေါ့အာရိနနာကာမေတုမိစာစရဆိုတာလည်းပဲသူ့မိသားစုခိုင်မြဲရခိုင်မြဲကြောင်းအထိပြောမှာ positive ဖြစ်တယ်မလွန်ချင်းမပြတ်မှန်းနဲ့သူများအတိုက်အောင်မဖြတ်ယုံနဲ့ဆိုရင်တော့ negative ပဲမဖြတ်ယုံနေမဟုတ်ဘူးပူညာပူညာအဲ့မလို့ကွဲမလို့ဖြစ်လို့ရှင်လည်းပဲဘာဖြစ်နော် ဖြံပြေးပြေးတယ်ဟုတ်လားဘိဏနာဝါတန်တေတာကွဲမဲ့တကယ်ကဲဖြစ်နေရင်လည်းဆက်ဆက်ပြေးတယ်နော်အဲ့လိုဖြစ်ရမှာလို့ပြောတာပဲဒါပေမဲ့ကျွန်တော်ကတော့ဘာလို့ကွဲပုံပေါ်ရင်တဲလေးနည်းနည်းပို့ပြီးတော့ပက်ပြီးတော့ဟုတ်တယ်နင်းအောင်ကြောက်ကွာဒါမှမဟုတ်နင်းမိမကွာဘလို့နဲ့တခါလဲ ထားပြီးတော့တဲလဲပက်လိုက်ရောဟိုကအဲ့ရောအဲ့ထားကနေတော့ဘယ်ဘယ်ရသွားလဲကွဲသွားပြီဆိုရင်ဘယ်လိုမှတီလားမဖြစ်တော့ဘူးအဲ့တော့လောကကြီးမဖြစ်ဘူးအဲ့တော့ဆိုတာကမက်ကင်ရှင်ပါထဲမှာတီလမက်ကင်ဆိုတာလောကနဲ့နေတုံးကြင့်ရမှာလောကထဲမှာနေတုံးကြင့်ရမယ်တီလမက်ကင်ကလောကဒုက္ခတွေကြုံရင်ဘယ်လိုစိတ်ဆင်းရဲစရာတောကဖြစ်စရာတွေပဲကြုံကြုံဘာလို့အားကိုးရမလဲ အဲ့ဒါကိုတိလကိုစာရိတ္တဘိုင်းကောဝါရိတ္တဘိုင်းကောဘာလို့နော်စင်ကြယ်အောင်ပြင်မဒုက္ခငြိမ်းချောင်းဟာဒီမက်ကင်ဖြစ်ပါတာဖြစ်တယ်လို့အမှန်တိုင်းသိတဲ့သစ္စာဉာဏ်ဖြစ်မှာနော်အခုသစ္စာဉာဏ်ကိုစာရတော်ဖတ်တယ်ဒုက္ခကြုံတဲ့အခါကျတော့ကံကုန်မပြေမနဲ့ဘာသွားပြင်တော့ခင်ဗျာဘာပြင်တော့ဆိုတော့တောင်စွန်းနေရတော့အเจ้าကိုခေါ်တဲ့ငပြောပွဲလေးတင်လာတာပဲ ပွဲတွေလာလာပြင်တာဦးစင်းကတော့ဟိုပြောင်ပြောင်ပြောတယ်ပြင်းမှာလို့ပွဲပြင်တာလည်းမကောင်းဘူးကောင်းတယ်လို့ကျုပ်เจ้าကကိုရင်เจ้าသားတေးသားများများသားတယ်လို့ပြောသည်ခင်ဗျားတို့ခင်ဗျားတို့တော့မကောင်းဘူးဘာလို့ကံကောင်းရင်ကံကိုပြင်မှာကံကောင်းမှာပေါ့ပွဲကိုပြင်ရင်ပွဲကောင်းဥစဉ်အဲ့ဒါကြောင့်เจ้าမှာတော့စီကံတတ်ထားတယ်တောင်းဆိုမှာငပြောပွဲပြင်ပိန်လျှောက်တယ်မယူခဲ့နဲ့ရင့်နေမှယူခဲ့ဘာလို့ဆိုတော့เจ้าသားကိုရင်အကျိုးရှိတယ် သူတို့ကစောင့်ရှောက်ပေးရတာပါသေးတာပေါ့နော်အပေါ်ကရွှေစီလေးဆိုတဲ့ဖះပေါ်မှာလာလာပြီးတော့ပြင်ရတာပါဒါတော့လောကီဒုက္ခတွေကြုံရင်လည်းပဲလောကီဒုက္ခငြိမ်းချောင်းဟာလည်းဒီမဲ့ခင်ပဲဒီမဲ့ခင်မှာလောကီဒုက္ခငြိမ်းချောင်းဆိုတဲ့အပိုင်းကဘာလို့ဆိုရင်သီလမဲ့ခင်ပိုင်းဘာမဲ့ခင်ပိုင်းနော်သီလမဲ့ခင်ပိုင်းဒီလောကမှာလောလောဆယ်ကြုံရတဲ့လောကရဲ့ပြဿနာတွေအဲသီလမဲ့ခင်တွေကိုသာလင်သီလမဲ့ခင်တို့ဒီသာလင်ဒုက္ခငြိမ်းချောင်းအစစ်အမှန်ဖြစ်တယ်လို့ကိုစိတ်ထဲမှာ ခံယူမှဒီဒုက္ခនិရောဓဂ ामि နိပฏิပဒါဒုက္ခငြိမ်းဖို့အတွက်ကျင့်စရာအမှန်ဟာဒါပဲလို့သိချင်းမြည်တယ်အဲ့ဒါသစ္စာဉာဏ်ပိုင်းပေါ့နော်အဲ့ဒီတိုင်းပေါ့တန်ត្រဒုက္ခတွေကိုငြိမ်းကြည့်ရနော်ရှေ့မှာသမာဓိမဲ့ခင်ကနေပြီးတော့ပဲရှိတော့ပညာမဲ့ခင်ဆက်အောင်ပွားမှနားလားအဲ့တော့အဲ့ဒါလည်း ဖះရှိရင်တော့ဘယ်လိုပြောမှမသိဘူးကျုပ်ကဟိုဖះနာကိုယ်စတယ်လေးလောက်ခွင့်ရရင်လောက်ချင်တယ်ကြိမ်တုတ်ထုတ်ခံပြီးတော့ဘာမှငါမသီလကိုမမြဲသူနိဗ္ဗာန်မဲ့ဖို့ရက်တူတို့နဲ့ရောက်ပါလို့ဤဘယ်လိုနည်းနဲ့ရက်တူနဲ့ပို့ရမလို့တရားငုံပို့တော့ပဲရမယ်ဆိုပြီးတော့ဥစဉ်ကရိုက်ပြချင်တာနော်သဘောပေါက်လားဟုတ်တယ်ဒီတန္တရာဒုက္ခတွေကိုငြင်းကျင်တယ်တန္တရာဒုက္ခငြင်းရဖြစ်တယ်ဒီမဂ်ကင်ရှင်ပန်းကိုပညာသိက္ခာအထိ ကျင့်သုံးမှသာဖြစ်မယ်လို့အဲ့ဒီလိုအမှန်တိုင်းသိတာကိုမေဃသစ္စာပေါ်မှာအမှန်သိတယ်ဘာညာကောမလို့သစ္စာညာဘာဘာညာနော်သစ္စာညာဘာဣဒံဒုက္ခនិရောဓဂามနိပฏิပဒအရိယသစ္စာအဲ့ဒီလိုမမှန်ကန်ကန်ဆုံးဖြတ်လိုက်လို့ရှင်သစ္စာညာအဲ့ဒါလည်းပဲပုဗ္ဗေအနာနုတုတေတုမြတ်စွာဘုရားကအရင်ကအဲ့ဒါတွေမကြဘူးအရင်ကဆိုတာဘယ်တော့မှလုံးဆိုတော့ ဖះမဖြစ်ခင်ကလို့ပြောတာမဟုတ်ဘူးအဲ့တော့ဖះဖြစ်ခင်နေ body ပင်အောက်ရောက်လို့မစ္စမပရိပဒလမ်းကြောင်းကို မတွေ့ခင်ကမကြဘူးမစ္စမပရိပဒလမ်းကိုကျင့်နေတဲ့အခါမှာတော့တပ္ပယိတညာကြီးကိုမရသေးလေကျင့်နေတုန်းအခိုက်မှာလည်းကျင့်နဲ့အခိုက်အားလျော်စွာသူတာသိနေမှာပါเนาะပြီးရင်တော့တံကောပရိဒံဒုက္ခនិရောဓဂามိနိပฏิပဒာအရိယသစ္စာတံကောပရိဒံအဲ့ဒီခုပြောတဲ့တံကောပရိဒံဆိုတာဘာပြောတာလဲ မြန်မာလိုအဲ့ဒီခုပြောတယ်လို့ပြောတာနော်ဒီဆိုတာရဲ့အဲ့ဒီဆိုတာရဲ့အဲ့ဒီနှစ်ခုပါဠိတရားမှာအဲ့ဒီလို့ခတ်ဝေးဝေးလေးညွှန်ရင်ဧတတရားနဲ့သုံးရတယ်နော်ဒီလို့သုံးရင်အနိကအဲ့ဒါဆိုရင်သူကဣမတရားနဲ့သုံးတယ်ဣမအခုတော့တန်ခေါပရိဒါဆိုတော့ဆိုတော့အဲ့ဒီလို့ဆိုတာအဲ့ဒီဆိုတာဘယ်ဟာပြောရလဲဆိုတော့ဟိုရှင်နာကသစ္စာ၄ပါးပြစင်ဆုံးကလည်းပဲမက္ကသစ္စာဖြစ်နေပြခဲ့တဲ့ မဂ်ခင်၈ပါးပါပဲเนาะအဲ့ဒီမဂ်ခင်၈ပါးဒီတခါပိဏဒုက္ခនិရောဓဂ ामिनी ပိရိပိဒအရိယသစ္စာအဲ့ဒါနဲ့ပတ်သက်လို့ကိုတာဝန်ပိုင်းကိုလိုရမယ့်အပိုင်းကဘာလဲဆိုရင်အဲ့မှာပါတယ်တော့မဂ္ဂသစ္စာရဲ့ကိစ္စညာမှာတံကောပရိဒံဒုက္ခនិရောဓဂ ामिनी ပိရိပိဒအရိယသစ္စာဘာဝေတ္တဗန္တိမေဘိကွေဘာဝေတ္တဗံပွားအဤလို့ပြောတာ ဘာလို့ပြောရတော့ဝိုင်းဒီဟာဓမ္မစကြာမှာအရေးကြီးဆုံးပိုင်းကဒီထဲမှာရှိတာเนาะပွားရင်ပွားဤလို့မာဒါဘာဝေတပန်တိမေဘိကွေပွားဤလို့အဲ့ဒီလိုအတိမျိုးဟာအရင်ကပါတော့ပုပ္ပေအနာနှုတ်သူတေသူဓမေသူအဲ့ဒါငါအရင်ကမသိခဲ့ဘူးအခုတော့သိတယ်ဘယ်လိုသိတော့ဒီဒုက္ခငြိမ်းခြင်းဒီမဲခင်သစ္မဲခင်၈ပါးက ရွတ်ဆိုနေရမှာမဟုတ်ဘူးနာယုံလည်းမပြီးဘူးဘာလို့ရမှာတော့ကိုယ်တောင်းဟာပွားများရမယ်လို့အဲ့လိုပြောတာအဲ့တော့ဘုရားကိုယ်တိုင်လည်းပွားများလို့ဘုရားဖြစ်ခဲ့တာအဲ့တော့ဓမ္မစကြာကိုဖတ်တဲ့ဘုန်းကြီးတွေမှာဒီပြဿနာမရှိဘူးလူတွေမတော့တစ်ခါဖတ်ပြီးတော့နည်းနည်းပြင်ရတတ်ရအောင်ပါရအောင်တရားသိသလိုပါလို့ဘယ်လိုပြောအောင်လို့မော်စီတုံးပြောလို့မျိုးစင်မတော့တစ်ခါပြင်ရတတ်ညင်လေးတွေကဓမ္မစကြာမှာတရားအထုတ်တဲ့အခါမပါဘူးတဲ့ ပိဿဝေကိငါးဦးတို့ကိုဒီဓမ္မစကြာကိုဟောလိုက်တာနဲ့သူတို့ဘာဖြစ်တော့သောတာပန်နေဖြစ်ကုန်တာအဲ့တော့သောတာပန်ဖြစ်ဖို့အတွက်ဆိုရင်တရားအထုတ်ဖို့မလိုဘူးတဲ့သူတို့တရားအထုတ်ခံမရှတတ်ဘူးပါရင်လည်းမသိဘူးအခုတွေ့ပြီဘာရောဒီမဲ့ခင်ရှင်ပါဘာဖြစ်လို့ပွားဤအဲ့ဒီအတိကိုပွားတိုးပွားလာအောင်လှုပ်တာဆိုတာဘာလှုပ်တာတော့တရားအထုတ်တာပဲနားလားအဲ့တော့ဓမ္မစကြာထဲမှာလည်းပဲ တရားအထုတ်ဖို့ဆိုတာမပါဘူးလားဆိုရင်ပါတယ်ဒီထဲမှာအဓိကအရေးကြီးဆုံးအထုတ်ရလမ်းကြောင်းကမက္ခသစ္စာပဲမက္ခသစ္စာနဲ့ပတ်သက်လို့ပါတော့တန်ခေါမရိဒံဒုက္ခនិရောဓဂามနိပฏิပဒာရိယသစ္စာအဲ့ဒီမက္ခသစ္စာလို့ပဲအတူတူမှတ်လိုက်ပါတော့ဟာဘာလို့ရမှာလို့ဆိုရင်ဘာဝေတ္တပါပွားရမယ်လို့ပြောတာတရားအထုတ်တယ်ဆိုတော့လည်းပါတော့အတိကိုတိုးပွားနေအောင်ပထမတမာရီတိုးပွားအောင်လုပ်တယ်တမာရီရင်းတဲ့ခါကျတော့ပညာနယ်ဘက်ကို ကူးတယ်မနေ့ကလည်းပြောခဲ့ပြီပညာနယ်ဘက်မှာပထမဆုံးယုံတဲ့နံဆိုတဲ့အတိရတယ်နောက်ဆက်ပြီးတော့ပွားတဲ့ခါကျတော့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုရဲအတိရတယ်ဟလာတပြေးပြေးတိုးလာတာဟာပွားတာပဲဟလာအဲ့ဒီဆက်ပြီးတော့အထုတ်တဲ့ခါဖြစ်ပြီးတော့ပြည့်နေတာပဲဆိုရဲအတိရတာလေနောက်ဆုံးဆက်ပြီးတော့အထုတ်လိုက်ဖြစ်ပြီးတော့ပြတ်တာကလွဲပြီးလောကကြီးမှာဘာနှစ်သာရမှမရှိပါဘူး ဆုံးဖြတ်ချက်ချလိုက်ဖြစ်သမျှတွေဟာနောက်ဆုံးဘာနဲ့ညီကုန်းချုပ်သွားတော့အပြည့်နဲ့ညီကုန်းချုပ်တာပဲဆိုတော့ဟိုကအတ္တလို့ပြောစရာဘာမှကိုမရှိတော့ဘူးအဲ့ဒါအနတ္တစိုက်သွားတာပဲဘာစိုက်သွားတော့အနတ္တဆိုတာအဲ့ဒီကြာမှစိုက်တာစေတရံလူလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဆိုတော့ကြွားကြွားလဲသွားရရောဘယ်ကောင်တော့ငါစော်ကားမော်ကားနဲ့ဆိုပြီးတော့အဲ့ကြတော့ငါလာတာပဲနော်အဲ့တော့ငါမပါဘူးဆိုတာမရှိဘူးအတ္တဆိုတဲ့ခံယူချက်ကိုမရှိမှာရိတ်တာတရားအထုတ်တဲ့တခါကြီးက အိမ်ပြန်လိုက်ရောက်လာတော့အိမ်မရောက်မသက်ပဲသမီးရေကျွန်တော်ရေတစ်ခွက်လောက်ပေးပါဟာဖေအဖေဘယ်နဲ့ဖြစ်လာတော့ကိုသမီးကိုကျွန်တော်ဆိုတန်နေတာနင်းတို့တရားဝေးဖျားဝေးတရားဝေးနေတယ်အဲ့ဒါကြောင့်ငါစကားမပြောဘူးကျွန်တော်ရိတ်တာကဘုန်းကြီးကပြောတယ်ငါငါလို့ပြောလို့ဒုက္ခဆွဲလို့ဒုက္ခရောက်တာဆိုလို့ငါကငါမဆွဲတော့ဘူးဒါကြောင့်ငါ့ကိုပေးရမှာမဟုတ်ဘူးသူတို့ကျွန်တော်ဟောပါလို့ရေတစ်ခွက်လောက်ပေးပါအဲ့ဒီပြုံနီးနေမရဘူးเนาะအတ္တဆိုတာရှိကို မရက်ဘူးအဲ့လိုပြုတ်သွားတဲ့အဆင့်တီပေါ့နော်အဲ့လိုပြုတ်သွားတဲ့အဆင့်တီဆိုဘာလို့ပွားမယ်ဘလောက်ထိပွားမလို့ဆိုနောက်ဆုံးမှာငါလို့ဆိုစရာဘာမှမရှိတော့ဘူးဒီဒီဓမ္မစကြာထဲမှာပဲနောက်တော့တွေ့ပါလိမ့်မယ်ရှင်အညာတိပင်ပင်စဘက်ကငါတို့တွေ့တဲ့အတိုင်းပါပဲယံကိစီသမုဒိယဓမ္မအကြောင်းကြောင့်ဖြစ်လာတဲ့အရာတိုင်းတရားတိုင်းဟာတပ္ပတံနိရောဓဓမ္မချုပ်ပြောက်သွားခြင်းနဲ့ဏိဘုံချုပ်တယ် ချွတ်ပြောက်သွားတယ်ဆိုပြင်တန်ရာနှစ်သက်စရာလည်းမရှိဘူးတန်ရာနှစ်သက်စရာမရှိတော့တဲ့သဘောကိုဒုက္ခတန်ရာနှစ်သက်စရာမရှိသလိုအခိုင်အမြဲတို့တိမ့်ထားစရာလည်းမရှိတော့ဘူးအဲ့တော့အခိုင်အမြဲတိမ့်ထားစရာမရှိဘူးအနှစ်အသာမရှိဘူးကိုယ်လိုကြလည်းမဖြစ်နိုင်ဘူးလို့သဘောပေါက်သွားတော့အဲ့ဒါပါတော့အနတ္တစိုက်သွားတယ်သဘောပေါက်တယ်နော်အဲအဲ့ဒီလောက်စိုက်သွားတဲ့အထိဘာလို့အောင်လို့ပွားများမှာမကသစ္စာနဲ့ပတ်သက်လို့ ခံရချက်ခံပါသည်လောကီဒုက္ခကြုံရင်သီလမဲ့ခင်ကိုဝရိတပိုင်းစာရိတပိုင်းစုံအောင်ပွားခြင်းတရားလည်းဖျားပေးတဲ့ဒုက္ခငြိမ်းကြီးပါပဲပြဿနာတွေငြိမ်းကြီးရအဲ့ဒါပါပဲเนาะတန်တရဒုက္ခငြိမ်းကြီးเนาะတမာရိတိခါကသီလတိခါပေါ်မှာရမနေပဲနဲ့ပညာတိခါဆက်အောင်အထောက်မှာတော့တမာရိတိခါကိုပဲဗျာသီလဖြစ်ခြင်းလဲတမာရိတိခါဆိုတာသတိထားပြီးတော့ဆောင်ရတာပဲပညာတိခါ အမြင့်ဆုံးရောက်ဖို့ဆိုရင်လေဒီတမာရီတိတ်ခံပဲအဲ့အဲ့ဒါမြင်ရမှတ်တာသာနာမှာတရားအထုတ်ရင်ဘာနဲ့အထုတ်ရမလဲဆိုရင်တမာရီတိတ်ခံပဲအလုံးအခြေခံဒိုင်ခံလှုပ်လှုပ်တာဒီတမာရီတိတ်ခံပဲเนาะအဲ့တော့ဘုရားကဒါကိစ္စညာမကိုတောင်းတာဘာလို့อ่ะเนาะပွားရမယ်လို့ပြောတာပွားရမယ်ဆိုတာဟာတရားအထုတ်ခိုင်းတာပဲအလုံးလုံးခိုင်းတာပဲဒါပေမဲ့ပိစမဲ့ခင်ငါတို့လည်းပွားပါတယ်အထုတ်ပါတယ်ဘာလို့ဆိုတော့ ဒီဓမ္မစကြာကိုပိဿဝဂီ9ဦးရှိရမှာ9ရဟောမှာနောက်ဆုံးပိဿဝဂီတတ္တပံဖြစ်တယ်လို့ဆိုတော့ပထမတရက်ကရှင်ကိုဏညာတပါးပဲဖြစ်တယ်ကျန်တဲ့ပုဂ္ဂိုလ်ကမဖြစ်ဘူးအဲ့တော့ဘုရားရှင်ကတရားဆက်ဟောနေတယ်လို့ပြောတာဓမ္မစကြာကိုရှေ့ကကလေးတွေစားချတယ်လို့ချပေးနေတာမဟုတ်ဘူးဟိုတုန်းကပုဂ္ဂိုလ်တွေဒီလိုချပေးစရာလည်းမလိုဘူးဒါဘိကဖတ်ကြည့်မှသိတယ်တဏှာမှာကြားခဲ့ရင်ဒီဘက်ရရင်အကုန်လုံးပြန်ပြောနေတာ အဲ့ဒါပထမတစ်ခေါက်ဘုရားကဟောလိုက်တည်းဟာပိဿမကင်ငါတို့ဟာသင်ယူသည့်ပရိယတ်အတိပေါ့နှုတ်တဲ့အရာအဖြစ်နဲ့ရတယ်အဲ့ဒါကိုဘယ်လိုသုံးချရမလဲဆိုတဲ့ခါကျတော့ခုနကတမာရိမခင်တွေကတမာတတိဖြစ်အောင်ဘာလုပ်ရမလဲဆိုတော့ဘာလုပ်ရမလဲတမာတတိဆိုတော့တတိပဋ္ဌာန်၄ပါးကို ပွားရမှာအဲ့ဒါကိုသင်သင်ပေးနေတာအဲသူတို့လည်းမလုပ်နေဆိုတတိပဋ္ဌာန်၄ပါးပွားနေလို့ ဒုတိယရက်မှာဒုတိယတစ်ပါးနောက်တတိယရက်မှာတတိယတစ်ပါးနောက်ဆုံး9ရက်မြောက်မှာကျတော့အငယ်ဆုံးဖြစ်တယ်တော့ပါတော့ရှင်အသစီရတော့တာအဲ့ဒါဓမ္မစကြာရွတ်နေတာမဟုတ်ဘူးအဲ့ဒီဟာတမာတိမဲ့ခင်၃ခုအလုံးလုံးပုံဘုရားကလည်းရှင်းပြပါလိမ့်မယ်အဲ့တော့ရှင်းပြတဲ့အခန်းကြီးတော့ဒီမှာမပါဘူးဓမ္မစကြာသုံးမှာမပါဘူးဘာလို့တော့အဓိကလိုရင်းအကျဉ်းချုပ်ပဲနောက်ကြတော့အကျဲတဝက်ပွားများပုံကြရတော့ဘုရားက တခြားတုတ်တုတ်ဖြစ်နေဟောပါတယ်ဘာလဲဆိုတော့မဟာတတိပဌာနာတုတ်ဓမ္မတတိပဌာနာတုတ်ဆိုတာဓမ္မစကြာကိုအကျယ်ချက်လိုက်တာပဲသာနာတော်မှာအကျင့်နဲ့ပတ်သက်လို့အရေးအရာဆုံးကဒီနှစ်တုတ်ပဲရှိပါတယ်အကျဉ်းဆုံးကဒီဓမ္မစကြာတုတ်ဖြစ်တယ်အကျယ်ဆုံးကတတိမဟာတိပဌာနာတုတ်ဖြစ်တယ်အဲ့ဒီအဖြစ်မဲ့ကနိဗ္ဗာန်ရောက်ကြောင်းမရှိဘူးမဟာတိပဌာနာတုတ်မှာဧကယနောဒီတနည်းပဲရှိတယ်ဓမ္မစကြာဟောပြီးတော့နားနေတဲ့ပုံကိုယ်တွေလည်းပဲ မက်ဖို့ဆိုင်သွားတော့ဒီသတိပဋ္ဌာန်၄ပါးပွားများတဲ့နီးနေပဲဆိုင်တယ်ဖះကိုယ်တိုင်ဖះအဆူဆူဖះဖြစ်လာရင်လည်းပဲဘယ်နည်းနဲ့ဖះဖြစ်ကြလဲဆိုရင်ဒီသတိပဋ္ဌာန်ပွားများတဲ့နီးကလွဲပြီးဧကံရတော့ဒီတနည်းပဲရှိတာတဲ့နိဗ္ဗာန်ကိုရောက်ဖို့ဒီမဂ်ကင်၈ပါးဆိုတာလည်းပဲဘာလဲဆိုတော့သတိပဋ္ဌာန်ကိုအကျဉ်းချုပ်ခေါ်ရတာသတိပဋ္ဌာန်တတုံလုံးကိုတမာဝါယမတမာတတိတမာတမာတိဆိုတဲ့ဒီ၃ခုနဲ့တမာတိမဂ်ကင်၃ခုနဲ့ အကျဉ်းချုပ်ပြလိုက်တာဘာလို့ဆိုတော့အဲ့ဒီပုံကိုယ်တွေကဩဂတိတင်ကြီးဆိုတဲ့အထက်ညာထက်မြက်တဲ့ပုံကိုယ်တွေဒါလောက်ပြောရုံနဲ့သိမဲ့ပုံကိုယ်တွေဒါလောက်ပဲပြောလိုက်တာပေါ့နော် ပြီးရင်တော့အသေးစိတ်တစ်ခုချင်းရှင်းပြတာလည်းရှိပါလိမ့်မယ်ဝီနီးမဟာဝါရဲမှာပါတာဆိုတော့ဝီနီးတင်တန်ဃာနာတင်တဲ့ပုဂ္ဂိုလ်တွေကဒါကသုတ်တန်နဲ့ဆိုင်နေတဲ့ကိစ္စအကျင့်ပိုင်းကနော် ဝီနည်းဆိုတာယဟန်တော်တို့လိုက်နာရမယ်တိတ်ခါပိုင်းနဲ့ဆိုတော့တိတ်ခါတွေကိုသာကျေတဝန်ပြောတယ်ဒီတုတ်ကတော့ဒီလိုဟောခဲ့တယ်ဆိုရင်မှတ်တမ်းလေးပါပဲဒါပေမဲ့ဒီရှေ့ဆုံး10လလို့ပြောရမယ်ပထမတဝါအတွင်းကုန်ပြီးတော့ဟုတ်တဘောရဲလားတာဝကတန်နိပါဒဆိုတဲ့တာဝကစုံကြီးစီဝေကြီးကျင့်ပါတဲ့အထိဘတ်ကြီးဆိုကျင်ပါတယ်ဖះစစ်စစ်ကိုမူလ original တွေ့ရလိမ့်မယ် ဘာမှချေမုန်းထားတာဘာမှမပါဘူးအဲ့ဒီမှာဒီဓမ္မစကြာတရားဟောဖို့ဗုဒ္ဓဂ aya လို့ခေါ်တဲ့ဘောဓိပင်ကနေပြီးတော့ဒီပင်ပင်စားဘက်ကငါးဥတို့ရှိတယ်ဗရန်ဒီမိဂရာဝန်တော့တွားတယ်လည်းပဲဘာတကောမှမြေရှိုးမမပါဘူးသူလိုကိုလိုပါပဲစီခြင်းကိုတွားခဲ့တာဖနက်ကိုမစည်းပါဘူးเนาะလမ်းကဟိုနေ့ကပြောတယ်ခွာရောင်းလမ်းခရောင်းလမ်းခေါ်တာပေါ့เนาะ တကယ်ဖះပဲဒီပိစာဝေငါတို့ဟာဦးဇင်းကနိကဆွေနေဘက်ကပြောတာဦးဇင်းတို့ရဲ့ပုထုဇဉ်တွေကမြောက်စွာမြောက်စွာစိတ်တက်လေးပေါ့လေပိစာဝေကငါတို့ဟာငါဖះဖြစ်ပြီဆိုတော့မယုံဘူးဆိုတော့ဖះလေကောင်ခံပြီးတော့ပြောရတာငါတို့လားဆိုရင်ကျွန်တော်ဟိုတယ်မြေပေါ်မြေအောက်ကိုငေါ့ဝင်ပြီးတော့ဘွားဆိုဆိုသူတို့ရှိပြလိုက်လို့ရှိရင်တခါတည်းပြပြမောက်ဖြတ်သွားမှာစကားကိုပြောစရာမလိုဘူးဆိုတော့အဲ့ဒီတော့ကတဏ္ဍကောင်းဆောင်ကတောင်တွင်းနတ်မြေဆရာတော်ကြီးရှင်ဥဒ္ဒရာလည်းပတ်ပါတယ် ဆရာတော်ကြီးရှင်သတိလာတို့ရှင်အားဒေသဝံသားရဲ့တပည့်ကြီးတွေပါတယ်အေးဘွားဆိုသူတို့လည်းတခွန်းမှလည်းပြောစရာမလိုတော့သူတရားလည်းတခွန်းမှဟောလို့ရမှာမဟုတ်ဘူးပါတယ်ဘာလို့လဲဆိုတော့တရားဟောအားထုတ်ဖို့လူဟောရတော့အာအရှင်ဘုရားတော့တကိုးရှင်မမဟုတ်ဘဲနဲ့ဘယ်ရမလဲဆိုပြီးတော့အဲ့ဒါနဲ့အကြကံပြီးတော့နောက်ဆုံးသွားမှာအဲ့တော့ဘာလို့ရတော့သူလိုငိုငါလိုသွားတယ်အဲ့ဒါဟောတယ်အဲ့ဒါကြတော့အရှင်ဘုရားတော့တကိုးရှင်မမဟုတ်ဘဲနဲ့လို့ပြောလို့မရဘူးငါလည်း မင်းတို့လိုသူလိုငါလိုကနေဒီလမ်းစဉ်တန်ကျင့်လို့ဒီအသည့်ကိုရတာกว่าဆိုတော့သူတို့လည်းဒီကျင့်ကိုအော်သူလိုငါလိုလူတွေကဒီလိုပဲကျင့်သွားရတာပဲကိုဆိုမှအေးဆေးလိုက်နာတာအဲ့တုန်းကကောင်းကင်ကပဲခုံတာဒီဖြစ်စီမြေကြီးတွေကပဲဘွားကနေပေါ်ဒီဖြစ်စီဥချဖို့တော့ညင်းချာညင်းချာမဲ့ပုဂ္ဂိုလ်မရှိဘူးလိုက်နာဖို့ကြရင်တော့ဟမ်အရှင်ဘုရားလုံမှာအစွမ်းအစမှမရှိဘဲနဲ့နဲ့ကင်ပြီးတော့နောက်ဆုတ်ကုန်ပါပဲ အခုတော့မှကျွန်တော်ကျွန်တော်ဒီဗမာပြည်ဗုဒ္ဓဘာသာတွေဆိုပါရမီကမှသူတို့လောက်မရှိဘဲနဲ့ကင်ချနာပါရမီသူတို့လောက်မရှိဘူးဆိုတော့သူတို့လောက်ကသူတို့ကဘယ်လောက်ရှိလဲမသိဘူးကိုအားကဘယ်လောက်ရှိလဲမသိဘူးတကယ်မသိဘူးလားဆိုရင်သိတယ်ဗျပါရမီကိုကိုစားပြုတာသရာပဲဒီတရားခုခေါ်နေတယ်အဲ့ဒီပုံမှာကိုယ်သရာဘယ်လောက်နဲ့နဲ့နဲ့ရှိသလဲအခုနမက္ကသစ္စာကိုပြောပြီး ဒီခရီးဆုံးရင်ဒီလမ်းကိုကြင့်မှဆိုတဲ့အသည့်အဲ့ဒီပေါ်မှာကိုယ်တရားတရားဘလောက်ခိုင်တယ်အခုတော့မှားတာတို့လို့ပြောတယ်ဟိုဘက်ကျတော့စောစောပြောလို့ပဲလောကပြဿနာလေးကြုံပြီဆိုရင်အဲဒီသီလတိတ်ခါမပြင်းမဲနဲ့ပွဲသွားပြင်းနေပြီဆိုရင်တရားတရားခိုင်သေးလားမခိုင်တော့ဘူးဆိုရင်ပါရမီနည်းတယ်ပါရမီအနည်းအများဟာတရားတရားအနည်းအများဒါမို့တရားတရားခိုင်မြဲခြင်းမခိုင်မြဲခြင်းပေါ်မှာမူတည်ပါတယ် ခိုင်မြဲရင်ပါရမီရှိလို့ပဲမခိုင်မြဲရင်မရှိလို့ဒါကြောင့်ဒီဒီယောဂီပုဂ္ဂိုလ်တွေအားလုံးကြတော့အခုတရားအားထုတ်တယ်ဆိုရရသရတရားကဒါအားထုတ်မှရမှာဆိုတဲ့သရတရားခိုင်မြဲနေပြီအဲကြောင့်ဒီမောဂုတ်ဆရာတို့ကြီးကမင်းတို့ပါရမီတွေလက်ရှာနေတယ်ဒီနေရာမှာပါရမီတွေမလိုဘူးပါမလိုတော့ဘူးပါရမီရှိလို့ကိုဒီတရားအားထုတ်မှဒီလမ်းဆုံးရောက်မယ်လို့ယုံကြည်ချက် ခိုင်မြဲလို့ကိုအားထုတ်နေကမှပါရမီအနုယင်တိုင်းစရာ အဲ့ဒါတိုင်းမနေနဲ့ကိုမမြင်ရတာနေနဲ့သွားတိုင်းနေနဲ့ကိုရှိရတာတဲ့အလုပ်ကိုလုပ်ပါကိုတော့တဏှာကြီးပြစ်သွားပြီနော်